ဒီနေ့ဝင်းတို့2020ခုဇူလိုင်လ19ရက်တနင်္ဂနွေနေ့ထီတော်ရဓမ္မကမ္မထာလမ်းစဉ်အပိုင်း78အဲ့မှာဘုန်းကြီးတို့ပြောလာကာယ ानु ပဒနာပိုင်းပေါ့နော်ကာယ ानु ပဒနာပိုင်းမှာပြောလာတာကအာနာပါနကျင်ဒီအာနာပါနကျင်ဒီကျင်တဲ့ကံမှာ ဇံရပြီးဝိပဿနာကုတာရှိတယ်ဇံမရဘဲနဲ့ဝိပဿနာထောက်တာရှိတယ်ဝိဘေဝိပဿနာပဲအထောအထောဘုန်းတို့ဝိပဿနာဉာဏ်นี่ဖြည့်ရပါတယ်အဲ့ဒီဝိပဿနာဉာဏ်นี่ဖြည့်အောင်လုပ်တဲ့ခါကျတော့ကမ္မထန်ဆရာနဲ့စနစ်တကျလုပ်ရင်တော့ပိုကောင်းတာပေါ့နော်ဝိပဿနာဉာဏ်นี่စနစ်ဖြည့်အောင် ကြိုးစားအထုအထုအထုအထုရအထုရင်နောက်ပိုင်းတော့ဝိပဿနာဉာဏ်နဲ့ဆင်ဆင်ဖြစ်ဒီမှာဝိပဿနာဉာဏ်ဤထဲမှာဘုန်းကြီးတို့ဉာဏ်ဤထဲမှာကဘာဖြစ်လဲဆိုပထမဆုံးနာမရူပပရိစေတာဉာဏ်နာမရူပပရိစေတာဉာဏ်ဆိုရင်တော့သူကဘယ်လို ဖြစ်လာပြန်လဲဆိုတော့ဒီဉာဏ်ကိုရဖို့အထုတဲ့ခါမှာဇံရတဲ့ပုဂ္ဂိုလ်အထုံဤတစ်မျိုးပေါ့နော်ဒီလိုပဲခွဲခြားပြန်ဇံမရတဲ့ပုဂ္ဂိုလ်အထုံဤ ဒီလိုကိုယ်ရင်တော့ဇံရရင်တော့ဒီယုတ်တရားနာတရားလေးတွေအသေးစိတ်ရှုလို့ရတော့ပါလေဇံမရရင်တော့ဒါရှုဖို့ခက်တော့အကြောင်းကျိုးမြင်တဲ့ဘက်မှာလည်းအဲ့ဒီလိုတွေအများကြီးတွေ့ရတော့ဗျာဇံရရင်တော့အကြောင်းကျိုးအများကြီးရှုနိုင်တော့ဇံမရရင်တော့ဟိုတာမန်အကြောင်းကျိုးမျိုးနဲ့လည်းရှုလို့ရတော့ဘာလို့ခွန်ကြီးတို့မနေ့ကလည်းပြောခဲ့ပါတယ်နော် ဇံရတဲ့အခါမှာကြောင်းကျိုးမြင်ပုံကတော့ဒီတတိပဋ္ဌာန်သုတ်ထကရာမှာတော့ပရိသတ်သမုပ္ပါနီးနဲ့ကြောင်းကျိုးမြင်အောင်ပြောတယ်။ဇံများတဲ့ပုဂ္ဂိုလ်များကြောင်းကျိုးမြင်ပုံကြတော့အဲ့ဒီလောက်ထိပြောမသွားပါဘူး။နော်။ဖြစ်မှုဖြစ်ကြောင်းသဘောဖြစ်မှုသဘောပြက်ကြောင်းသဘောပြက်မှုသဘောဒီလောက်လေးတွေပြောသွားပါတယ်နော်။အဲဖြစ်ကြောင်းတရားဆိုဘာရင်းစုံဒါပြောခဲ့ပါပြီ။အဲဒီနေ့ဘုန်းကြီးတို့ဗာရှင်းညင်လဲဆိုဒီ ကြောင်းကျိုးဆက်ဆက်ဖြစ်ပုံတရားတွေကိုပရိစ္ဆသမုပ္ပါတရားလို့ခေါ်တယ်။ဒီတရားနဲ့ပတ်သက်ပြီးတော့ဘုန်းကြီးတို့ဘုရားရှင်လက်ထက်ကဖြစ်ပျက်လေးတွေအခြေခံပြောမလို့နော်။ဒီတရားနဲ့ပတ်သက်ပြီးတော့ဘုရားအရှင်အနန္ဒာနဲ့ဘုရားလျှောက်ထားတဲ့တုတ်လေးပေါ့ဗျာ။ဘုန်းကြီးဒီနေ့အဲ့ဒါပြောမလို့ပါနော်။အဲဒီတုတ်လေးဘုန်းကြီးတိတိကျကျပြောပါ။ ရှင်အနန္ဒာကဒီတုတ်ထဲမှာပါလျှောက်ထားတာရှိတယ်ဆိုတော့သူကဒီမှာတုတ်ဘယ်မှာပါလဲရင်ပြောပါမယ်ဒီတုတ်ကဘုန်းကြီးတို့နိဒာနဝကတန်ရုံနိဒာနာတုတ်မှာပါပါတယ်ဘုရားရှင်ကတစ်ချိန်မှာဗုဒ္ဓအဲကုရုတိုင်ပေါ့ဘုရားရှင်ကကာမတဓမ္မဏိဂုံးရွာကြီးမှာသတင်းသုံးနေတယ်ဘုန်းကြီးတို့ဟိုတတိပ္ပံမာတတိပ္ပံတုတ်ဟောတဲ့နေရာပါပဲ အဲ့ဒီနေရာမှာသင်သုံးနေချင်းရှင်နေတာကမြတ်စွာဘုရားသွားလျှောက်ထားတယ်။ဘာလျှောက်ထားလဲဆိုတော့မြတ်စွာဘုရားတဲ့ပြိဿနုပ္ပါတရားတော်ကြီးအလွန်လဲနက်နဲပါတယ်။နက်နဲတဲ့အရေးရောင်လဲရှိပါတယ်။ဒါပေမဲ့တပည့်တော်အတွက်တော့တိမ်ပြီးလွယ်နေသလိုဖြစ်နေပါတယ်ရှင်ပြားလို့ဒီလိုလျှောက်တာ။ဒါလို့မြတ်စွာဘုရားဗာမိတ်လဲဆိုအနန္ဒာတဲ့အဲ့ဒီလိုမပြောပါနဲ့တဲ့။ဒီလိုလွယ်တယ်လို့မပြောပါနဲ့တဲ့ ဒီပရိစ္ဆသမုပ္ပါဒ်တရားတော့အလွန်လဲနဲ့နဲတယ်နဲ့နဲတဲ့အရေးအယောင်လည်းရှိတယ်ဒီပရိစ္ဆသမုပ္ပါဒ်ဖြင့်တရားတော့ညာနဲ့မသိနိုင်တဲ့အတွက်ဒီတ attva တွေဟာဥပမာပေးတာတော့ရကန်းချီကင်းချင်းကင်းရှုပ်ထွေးပေါ့ချီတွေရှုပ်ထွေးလို့ပဲစာပေါင်းတိုက်ကြည့်လို့ဆက်တချို့စာပေါင်းတိုက်မြင်ဖို့ပေါ့ဒီမင်းပေါင်းတွေနဲ့လောက်ထားတာအဲ့ဒီလို ဖြစ်ပြီးတော့တဲ့ ချမ်းသာခြင်းနဲ့မကောင်းတဲ့လာရာပြည့်စည်ပြီးကြောက်ရောက်တဲ့တန်တရားမလွတ်နိုင်ဘူးပြောပြောချင်တာတော့ဗျာဒီပြိဿသုဘပေါင်းနားမလဲတဲ့အတွက်ဘဝတွေပြည့်စည်ပြီးတော့အပေဘုံဘဝမလွတ်နိုင်ဘူးလို့ဒါပြောတာအဲ့ဒီမှာဘာကောက်ချက်ချစရာရှိလဲဆိုတော့ရှင်အနာအနေနဲ့ကဘာဖြစ်လို့ပြိဿသမုပ္ပါတရားတော့လွယ်တယ်လဲဆိုတာကိုဘုန်းကြီးတို့ထေရမြတ်ပြန်ရှင်းလင်းချက်ပေးတာပါအဲ့ဒါလေးလည်းပြောချင်လို့ ရှင်အနန္ဒိနဲ့ဘာလို့ခက်ခဲတဲ့ပရိသတ်သမုပ္ပါဒ်တော်ကြီးကိုဒီခက်ခဲတယ်ဆိုတာကဒီအကျယ်ပရိသတ်သမုပ္ပါပြောတာပေါ့နော်အခုဘုန်းကြီးတို့ဘိုးဘိုးဆရာတော်ကြီးတို့ဟောနေဝိဇာပိဇာသင်္ကာရသင်္ကာရပိဇာဝိညာဏအဲ့ဒီလိုအကျယ်ပရိသတ်သမုပ္ပါပြောတယ်ပရိသတ်သမုပ္ပါဆိုတာအကြောင်းကျိုးတရားကိုခေါ်ပါတယ်အကြောင်းကျိုးဟောတဲ့နေရာမှာအဲ့ဒီလိုပရိသုံးမအဝိဇ္ဇာပိစ္ဆသင်္ခါရအဲ့ဒီလိုဟောတဲ့အကျယ်ဟောတဲ့နေရာတွေလည်းရှိတယ် အကြောင်းကျိုးတူတူတုတ်တုတ်ဟောတာဒီကျေဥမာသစ္စာ၄ပါးဆိုလေအကြောင်းကျိုးဟောတာလားမနေ့ကပြောရတဲ့ရှင်သာရိပုတ္တရာဟောတဲ့တရားတော်ကလည်းတူတုတ်တုတ်ပဲဟောတာပဲအကြောင်းကျိုးတူတူတုတ်တုတ်ပဲအရှိကြီးမဟုတ်အကျဉ်းဟောတာရှိတယ်အကျေဟောတာရှိတယ်မကျဉ်းမကျဉ်းဟောတာရှိတယ်ပရိသတ်ဘုရားအဲ့လိုမျိုးကြီးအများကြီးတွေ့ရတယ်ဲ့တော့ဒီရှင်အာနန္ဒဒီလောက်ကျေတဲ့ခက်ခဲနဲ့နေတဲ့ပြိဿသုံးပါးတရားတော်သူ့အတွက်လွယ်နေတယ်။ဘာဖြစ်လို့လွယ်လဲဆိုတော့ နံပါတ်1ရှေးဘဝပြုခဲ့ဘူးတဲ့ဥပနိတယကုသိုလ်ပါရမီအကြောင်းနဲ့ပြည့်စုံ ရှေးရှေးတုန်းကဒီပရိစ္ဆသမုပ္ပါဒရားကိုလေ့လာဦးတယ်ကျင့်သုံးခဲ့ဘူးတယ်ဒါပြောချင်တာအဲ့လိုမှမလုပ်ဘူးတဲ့ပုဂ္ဂိုလ်ကဒါကျင့်သုံးဖို့လေ့လာဖို့ခက်လိမ့်မယ်နော်နောက်တစ်ခုကနံပါတ်1ကတော့မြတ်စွာဘုရားတံမှာအမြဲမပြတ်ရှိကနေလို့မြတ်စွာဘုရားဒီတက်တော်90ရှိတဲ့နောက်ပိုင်းမှာ မြဲမပြတ်ပိဿသမဏဖြစ်လောက်ကျွေးပြီးနေတာ။အဲ့လိုဘုရားတရားတော်အများမပြတ်ကြားနာနေတဲ့ခါကျတော့ဒီတရားတွေသူ့အတွက်လွယ်သေးလွယ်လို့ဖြစ်နေတယ်။နံပါတ်3ကသောတာပန်။သောတာပန်ဖြစ်သွားတဲ့ခါကျဒီအကြောင်းကျိုးတရားတွေကသဘောပေါက်နားလည်လွယ်တော့အဲ့ဒါကြောင့်လွယ်တယ်လို့ပြော။နောက်တစ်ခုကတော့ तू ကဘုဒ္ဓမြာခြင်း तू က ဣတိတဲ့ရတဲ့ခါမှာဘုသူတ္တများခြင်းဆိုတဲ့ဣတိတဲ့ကလည်းရတာတော့အဲ့ဒီအကြောင်းနေအကြောင်းကိုလွယ်တယ်လို့ဒါပြောတယ်ခုနတာမန်ပုဂ္ဂိုလ်မျိုးကလွယ်တယ်ကအတော့ခက်တယ်နော်ဒါတွေမပြတ်ကြားနာကောင်းတယ်မပြတ်ကြားနာတော့ဟိုရသွားတာမျိုးမှတ်မိသွားတာမျိုးဒီလိုလေးလာအောင်ဖြည်းဖြည်းချင်းလေးလာလေးလာရင်လည်းဒီလိုနားလဲသွားရင်တော့ကောင်းတော့ပေါ့ပြီးနားလဲပြီးတော့ကျင့်တဲ့အနေထားတွေရောက်အောင်နော်ကျင့်မှာပဲဒီဟာတွေကပို့ပြီးတော့ကောင်းတယ် ဒီလိုသာမန်ရှာကနားလေတာမျိုးမဟုတ်ဘူးနဲ့ကြင့်ပြီးနားလေတာကောင်းတယ်ဒါကတော့ဒီရှင်သာရိပုတ္တရာကရှင်သာရိပုတ္တရာရှင်အနန္ဒကပရိသတ်ဆုံးကလွယ်လွယ်နဲ့ပြောလို့မြတ်စွာဘုရားမိန့်ခဲ့တာအဲ့တော့တဦးနဲ့တူမတူဘူးပေါ့ဗျာသူလွယ်ပေမဲ့ကိုလွယ်ချင်မှလွယ်နော်ပြီးတော့တိတယ်ကျင့်ကြင်မှကျင့်နိုင်တယ်ဒီလိုသဘောကလည်းရှိပြန်တယ်အဲ့တော့ဒီတရားတွေကိုသိလဲသိရမယ်ဘုန်းကြီးတို့အနေနဲ့ကျင့်လဲကျင့်နိုင်ရမယ်ဒါဆိုကြိုးများတာပေါ့နော် ပြီးတော့ဘုန်းကြီးဗာပြောချင်လဲဆိုဒီပရိစ္ဆာနုပမတရားကိုအကျဉ်းနေတဲ့ဟောထားတာလေးတွေလည်းပြောချင်တော့ပါအဲ့ဒီမှာအကျဉ်းနေတဲ့ဟောထားသူဘာတွေ့ရလဲဆိုတုတ်တတုတ်မှာဥပနိတာတုတ်ဆိုရှိတယ်ဘုန်းကြီးဗမာလိုပဲဖတ်ပြပါသူကဘာလဲဆိုတော့မြတ်စွာဘုရားကယဟန်တွေကို မိတ်တယ်ယဟန်တို့တဲ့ငါဘုရားကအသောတရားတွေရဲ့ကုံရင်းကို မမြင်နဲ့မသိတဲ့ပုဂ္ဂိုလ်ကိုဒီ ကုံကုံကြီးကိုသိတဲ့မြင်တဲ့ပုံကမျိုးငါဒီတရားတွေဟောတယ်အာသောတရားတွေရဲ့ကုံကြီးကိုမမြင်ဘူးမသိဘူးဆိုရင်အဲ့ဒီပုဂ္ဂိုလ်ကငါတရားမဟောပါဘူးအာသောတရားမဟောပါဘူးတဲ့အဲ့တော့တရားထုတ်တဲ့အခါကျဘုန်းကြီးတို့ဒီဗမာလူမျိုးတွေအများအားဆူတောင်းပါတယ်ဣရမေပုံညာအာသောခရဝါဟောတုအာသောကုံညာနိဗ္ဗာန်ကိုရပါလို့ဒီလိုဆူတောင်းတယ်အဲ့ဒါဘယ်လိုရွှေ့ရသောတရားတွေကုန်တယ်လဲဘယ်လိုရွှေ့ရသောတရားတွေမကုန်တယ်လဲ ဒါမျိုးတွေပေါ့နော်ညာနဲ့တရားပြီးမှဆက်မိန်မှအသောတရားတွေကိုဘယ်လိုကုံကြီးကိုဘယ်လိုမြင်ဘယ်လိုသိတဲ့ပုံကုံမျိုးကိုဟိုဒီဘုရားတရားဟောတယ်လဲဆိုမိန်တာဣတိရူပံဒါကတော့ယုတ်တရားတွေပဲဣတိရူပတ္တသမုရိယောဒါယုတ်တရားတွေဖြစ်ကြောင်းပဲဒါယုတ်တရားဒီဟာရဲ့ယုတ်တရားဖြစ်ကြောင်းဒီဟာဒါမျိုးသိတယ်ပြီးတော့ ဣတိရူပတာအထင်မောဒါယုတ်တရားတွေချုပ်ချောင်းမယ်အဲ့လိုသိတဲ့ပုံပုံမျိုးဒါဝေဒနာပဲဝေဒနာရဲ့ဖြစ်ကြောင်းတရားဘယ်ဟာဝေဒနာရဲ့ချုပ်ကြောင်းတရားဘယ်ဟာမနေ့ကရှောင်းတယောက်မိတယ်ဟုတ်လားဝေဒနာရဲ့ဖြစ်ကြောင်းတရားဘာလဲဆိုမနေ့ကဘုန်းကြီးပြောခဲ့ပါသေးတယ်အဲ့တော့မျိုးနားလေတဲ့ပုံကောင်မှကျင့်ရတာလွယ်တယ်တချို့ကြကျင့်နေကျင့်နေရတာ အဲရုပ်ရဲ့သဘာဝတွေလည်းမသိဘူးရုပ်ရဲ့ဖြစ်ကြောင်းတရားတွေလည်းမသိဘူးရုပ်ရဲ့ချုပ်ကြောင်းတရားတွေလည်းမသိဘူးမသိလို့ရင်ဒီဝိပဿနာဉာဏ်เนี่ยတော်တော်ဖြစ်ဖို့ခက်တယ်ပထမဆုံးဝိပဿနာဉာဏ်ဘုန်းကြီးတို့ရုပ်သဘာဝနာမ်သဘာဝသိတဲ့ဉာဏ်ဖြစ်ရမယ်နံပါတ်2ကဒီရုပ်သဘာဝနာမ်သဘာဝတွေအကြောင်းကျိုးဆက်ဆက်ဖြစ်ပုံတွေမြင်ရမယ်ဒါကြောင့်မို့ရှုကြရဒီဟာတွေမြင်အောင်ရှုတတ်ဖို့ဒါပြောချင်တာတော့ပြိဿံတို့ကအကျဉ်းချုပ်လို့ပြောချင်တာပါဒီမှာရုပ်ရဲ့ ဖြစ်ကြောင်းတရားရုပ်ရဲ့ချုပ်ကြောင်းတရားဒါပဲပြောတယ်ခုနပရိသသမုပ္ပါဒီလိုဝိဇ္ဇာပိယသင်္ခါရတက္ကပိယဝိညာဏဒီလိုဟောတာနောက်တစ်ခုကဘုန်းကြီးတို့မနေ့ကပြောခဲ့တယ်ရှင်သာရိပုတ္တရာရဲ့ဒီတရားရတဲ့ဟိုဂါထာလေးပဲပြန်ကြည့်မယ်နော်အဲရှင်အသက်ကြီးကဘာဟောလဲရေဓမ္မဟေတုပ္ပဝါအချင်းယုံနာဓမ္မသင်္ခါရဆိုတဲ့အကျိုးတရားတွေဟာဟေတုပ္ပဝါအကြောင်းတရားကိုအခြေခံဖြစ်ပေါ်လာတယ် တရားမှန်တယ်သင်္ခါရတရားမှန်တယ်များအကြောင်းတရားကိုဖြစ်ပေါ်အကြောင်းတရားကိုအခြေခံလို့ဖြစ်ပေါ်လာတယ်ဒေတဟေတုံတထကတော်အာဟအကျိုးတရားတွေထိုအကျိုးတရားတွေဟေတုံအကြောင်းတရားကိုမြတ်စွာဘုရားဟောတယ်ဆိုလိုတာတော့မြတ်စွာဘုရားကအကြောင်းကျိုးတရားတွေဟောတယ်လို့ဒီလိုဟောလိုက်တာပါအဲ့ဒါကိုရှင်သာရိပုတ္တရာရဲ့ဉာဏ်ပညာထက်မြက်တော့ဒီအကျိုးအကြောင်းတရားတွေကိုဆင်ញင်ပွားများထုတ်တော့ဒီတထိုင်တွင် ဒီတဏှာလေးခဏအတွင်းမှာသောတာပန်ဖြစ်သွားတယ်ဒါအချင်းချုပ်ပဲအချင်းချုပ်ဒေသနုပါဒီမှာဘာကြောင့်ဖြစ်တယ်ညာကြောင့်ဖြစ်တယ်မပါဘူးအကျိုးတရားပါအကြောင်းတရားပါဒီလိုခွဲပြမခွဲခြားမပြဘူးပြီးတော့မှဒီမနေ့ကပြောရလေဖြစ်ကြောင်းတရားဖြစ်မှုသဘောပြက်ကြောင်းတရားပြက်မှုသဘောရှင်သာရိပုတ္တရာတော့ဒီဂါထာလေးက၄ကြောင်းရှိတာ၂ကြောင်းနဲ့ သောတပန်ဖြစ်တယ်ဒါမဲ့လို့ရှင်အသတိက၄ချောင်းလို့ဆက်ဟောပါတယ်တေသစ္စာယောနိရောဓအေဝံဝါရီမဟာသမနောအဲ့ဒီအကျိုးကြောင့်ဆက်ဆက်ဖြစ်နေတဲ့တရားရဲ့ဖြစ်ပြတ်မှု ပြတ်ကြောင်းတရားချုပ်ကြောင်းတရားကိုလည်းမြတ်စွာဘုရားဟောတယ်အချင်းချုပ်ကတော့မြတ်စွာဘုရားသူတို့ဘာဟောလဲဆိုအကျိုးတရားလည်းဟောတယ်အကြောင်းတရားဟောတယ်ဒီအကြောင်းတရားတွေဖြစ်မှုကိုလည်းဟောတယ်ပြတ်မှုကိုလည်းဟောတယ်ဒီလိုကောက်ချက်ချလို့ရအောင် ဒါကတော့ဘုန်းကြီးတို့ရှင်သာရိပုတ္တရာနားတယ်လေပရိသတ်တို့ပါအချင်းကျုပ်ပဲအဲ့ဒီကနေတဆင့်တက်ပြီးတော့ဒါကတော့အချင်းကျုပ်အချင်းကျုပ်နောက်ကြဘုန်းကြီးဆက်ပြောပါမယ်ဒီမချင်းမကျဲဟောတာလေအကျေကတော့ဒီမာကြီးတို့ဒီကကြီးတို့ခဏခဏကြာနေတယ်ဘုဂုဆရာတော်ကြီးရဲ့တရားတွေကအကျေဟောထားတဲ့တရားတွေအဲ့ဒီမှာဘုန်းကြီးဒီမှာခေါင်းစည်းပေးထားတာပါလဲဆိုပရိသတ်သမုပ္ပဒါလေဒီကိစ္စတွေနားလည်ထားမယ်ပရိသတ်သမုပ္ပဟူသည်တော့ဘုန်းကြီးရေပရိသတ်သမုပ္ပဆိုဘာခေါ်ရလဲဒါသိထားမယ်နော် ဒီမှာတော့ဘုန်းကြီးမှတ်စုမပေးပါပရိစ္ဆသမုပ္ပါဆိုဒီတဲ့ဒီတိုင်းပြောလို့နားလည်နိုင်လို့အကျိုးကို ဖြစ်ဖြစ်ပေါ်စေနိုင်တဲ့အကြောင်းတရားပြန်ပြောမယ်ပရိစ္ဆသမုပ္ပါဆိုတာက အကျိုးကိုဖြစ်ပေါ်စေနိုင်တဲ့အကြောင်းတရားအကြောင်းနဲ့ညီညွတ်ပေါင်းစုံလာရင်အကျိုးတရားဖြစ်ပေါ်လာဖို့ကျေးဇူးပြုတတ်တဲ့သဘောကိုပြောတာအဲတော့ပရိစ္ဆသမုပ္ပါဆိုတာဘာလဲမေးအကျိုးကို ဖြစ်ပေါ်စေနိုင်တဲ့အကြောင်းတရား ဒါလေးမှတ်ထားမယ်နော်နောက်ပရိစ္ဆသမုပ္ပတ်ဆိုတဲ့စကားလည်းရှိတယ်ပရိစ္ဆသမုပ္ပန္နဆိုတဲ့အားလည်းရှိတယ်ဒါတွေသုံးတယ်ဒါကတော့အကြောင်းကျိုးဆက်ဆက်ဖြစ်တဲ့တရားတွေကိုသုံးတာအဲနောက်တစ်ခုကြည့်လောက်ပရိစ္ဆသမုပ္ပန္နဆိုဘာခေါ်လဲမေးရင်အကြောင်းကိုမိပြီးဖြစ်ပေါ်လာတဲ့အကျိုးတရားတနည်းအားဖြင့်ဓာတ်ရပြောအကြောင်းတရားကြောင့်ဖြစ်ပေါ်လာတဲ့အကျိုးတရား သောကနဲ့ကြောင်းမြန်နော်ဟိုကအကျိုးကိုဖြစ်ပေါ်လာတဲ့ပရိစ္ဆသမုပ္ပါဆိုအကျိုးကိုဖြစ်ပေါ်စေတတ်တဲ့အကြောင်းတရားဒီကပရိစ္ဆသမုပ္ပါနာကြတော့အကြောင်းတရားကိုမိပြီးဖြစ်ပေါ်လာတဲ့အကျိုးတရားသို့မဟုတ်အကြောင်းတရားကြောင့်ဖြစ်ပေါ်လာတဲ့အကျိုးတရားနော်ဟိုကပရိစ္ဆသမုပ္ပါဆိုတာအကျိုးအကြောင်းပရိစ္ဆသမုပ္ပါနာဆိုတာအကြောင်းအကျိုးပြောင်းမြန်ပေါ့ဗျဒီလိုအနုလောမပတိလောမဒါပဲกว่าတော့အဲ ပြန်ပြောမယ်ပရိစ္ဆသမုပ္ပါဆိုတာဘာလဲဆိုအကျိုးကိုဖြစ်ပေါ်စေနိုင်တဲ့အကြောင်းတရားလို့မှတ်ထားမယ်ပရိစ္ဆသမုပ္ပါဏဆိုတာဘာလဲဆိုအကြောင်းတရားကိုမိ၍ဖြစ်ပေါ်လာအကျိုးတရားကောက်ချက်ကြရင်အကြောင်းကြောင့်ဖြစ်ပေါ်လာတဲ့အကျိုးတရားအကျိုးတို့ချုပ်ပြောပရိစ္ဆသမုပ္ပါဆိုတာအကြောင်းအကျိုးအကြောင်းပရိစ္ဆသမုပ္ပါဏဆိုတာအကြောင်းအကျိုးဒါဆိုရင်တော့ပိုးလွယ်အဲ့လိုလေးမှတ်ထားမယ်ပြန်ပြောမယ်ပရိစ္ဆသမုပ္ပါဆိုတာက အကျိုးအကြောင်းတရားအကျိုးကိုဖြစ်ပေါ်စေတဲ့အကြောင်းတရားပရိစ္ဆသမုပ္ပါနာဆိုတာအကြောင်းအကျိုးတရားအကြောင်းကိုအကြောင်းကြောင့်ဖြစ်ပေါ်တဲ့အကျိုးတရားဒီလိုမှတ်တာပြီးမှဘုန်းကြီးတို့ဒီမှာအကျယ်လည်းမဟုတ်အကျဉ်းလည်းမဟုတ်အလဲလတန်းစားအကြောင်းကျိုးတရားလေးပြောမလို့ပါအလဲလအဲဒါဆတ်ဆက်ကတောက်ပါနော်မနေ့ကလည်းဘုန်းကြီးနည်းနည်းပြောခဲ့ပါဒါလေးပြောချင်လို့ဆတ်ဆက်ကတောက်ဆိုတာ ဘုန်းကြီးတို့ဒီတရားတို့ကြားနာပြီးတော့ဘုရားရှင်လက်ထက်ကတာမန်ပုဂ္ဂိုလ်မဟုတ်တော့ဒီမှာတက်ကြီးတဲ့ဓမ္မကြီးတို့တက္ကကြီးတွေအားငယ်စရာမရှိဘူးစိတ်ပျက်စရာမရှိဘူးသာသကသုတ်တံဟောတာကဝါတော်60တက်တော်80မထေကြီးအဘ60ဒီတရားဒီသာသကသုတ်တံကြားနာတဲ့အခါမှာသူတို့တွေကဉာဏ်နာတွေဖြစ်သွားကြတယ်။နောက်ဒီဒီတစ်ချိန်တည်းမဟုတ်ဘူးနော်ဒီဟိုခေတ်မှာလည်းဒီဝါတော်60 တက်တော်80အရွယ်မထေရပါ60ဒီတုတ်ကိုကြားနာကျင့်သုံးတော့ရဟနာဖြစ်တယ်ဒီတုတ်ကတော့အဓိကတော့အနတ္တရှုခိုင်းတာပါအဲတော့ဒီတုတ်ကိုလေ့လာတဲ့အခါကျတော့ဘုန်းကြီးတို့ဘယ်လိုစလေ့လာမလဲဆိုတော့ခန္ဓာကိုယ်မှာရှိတဲ့အရာတွေကိုဘုန်းကြီးတို့ဓာရ6ပါးလို့ခေါ်တယ်မျက်စိနော်မျက်စိဓာရမျက်စိဓာရဆို မျက်စိပေါ့နော်ပြီးတော့မျက်စိနှစ်ပေါက်နားနှစ်ပေါက်မျက်စိရဲ့နားရဲ့နားကိုသောတာဒေါတာခေါ်တော့ပေါ့နော်မျက်စိကနေကြည့်လို့ပြုလို့ရတဲ့အတွက်ဝင်ပေါက်လို့ပြန်နားလည်းတန်နေကြတဲ့အတွက်ဝင်ပေါက်လို့နှာခေါင်းနော်နှာခေါင်းပေါ့အနံ့နေကောင်းတာဆိုတာရစိဝါဒတာရှာ ကောင်းတာဆိုတာစားတယ်ဒီတဲ့ခါကျတော့ကာယဒွါဒကိုယ်အကြည့်တဲ့ ကိုယ်မှလည်းထိသိလိုက်ကောင်းတာဆိုတာသိတယ်ပြီးတော့မနောဒာရမနောဒာရဆိုတာဘဝင်စိတ်တွေကိုခေါ်တယ်ဒါကြောင့်မို့မနောဘဝင်မနောကြည်တလို့လည်းဒီလိုသုံးတာပေါ့နော်ဒီတော့ဗမာလိုပဲမှတ်ထားမယ်နော်ဒီမာကြီးတွေမျက်စိနားလေတာကိုယ်စိတ်စိတ်ဆိုတာတာမစိတ်ပြောမှာတော့ဘဝင်စိတ်ကိုပြောတာဒါကိုယ်ခန္ဓာကိုယ်မှာရှိနေတာပြန်ပြောမယ်မျက်စိရယ်နားရယ်နှာခေါင်းရယ်ရှာရယ်ကိုယ်ရယ် ဘဝင်စိတ်စိတ်ကတာမန်စိတ်မယူအောင်တော့ဘဝင်စိတ်ကိုယူရဒါကကိုယ်ခန္ဓာကိုယ်မှာရှိတဲ့အတွက်အခန္ဓာ6ပါးလို့သုံးတယ်ပြီးတော့ပြင်ဘက်မှာရှိတဲ့အရာအာယုံ6မျိုးအဲ့ဒါတွေကယူပါယုံအစင်းနော်တတာယုံအတန်ကာနာယုံအနံ့ယတာယုံအယတာစားစရာဘုဒ္ဓဘာယုံအတွေ့အထိဓမ္မယုံကြံတွေးစရာနှမျိုးလုံးသုံးတယ်ကြံတွေးစရာလို့မဟုတ်ဆရာတို့ရဖွင့်တယ် မင်းတို့ဆရာတို့ရဲ့စိတ်ဖြင့်သိရတဲ့သဘောဓမ္မဆရာကြံတွေးစရာသုံးဖို့စိတ်ဖြင့်သိရတဲ့သဘောသူတို့ကဘယ်လိုယူယူဒီတော့အာယု6ပါးဘာတွေလဲလို့ဗမာလိုပြောရင်အစင်အတန်အနာအရသာ အတွေ့အထိကြံတွေးစရာစိတ်ဖြင့်သိရမယ့်သဘောဒီ6မျိုးနော်ဟိုဘက်ကဓာရ6ပါးဒီဘက်ကအာယု6ပါးဒါလေးမှတ်တာဒါအပြင်မှာဖြစ်တဲ့အတွက်ဘုန်းကြီးတို့ဒီအတိုက်ဓာတ် လို့ခေါ်ပါတယ်ဗဟိတာယနာလို့ခေါ်တယ်ဟိုစကုလာတော့မျက်စိနားလျာကိုစိတ်ကြတော့အခန္ဓာအစ္ဆတိကယနာဒီလိုလဲခေါ်တယ်အဲ့လိုနော်ဒီအာဟု6ပါးတဲ့ဓာရ6ပါးဒီလို ပေါင်းစုံ တိုက်ဆိုင်မိလာတဲ့အခါမှာ နောက်ကဝိညာဉ်6ပါးဖြစ်လာမျက်စိနဲ့အစင်းယူပါယုံတိုက်ဆိုင်လာတိုက်ဆိုင်တဲ့ဒီလိုထိတာမဟုတ်ဒီ အလောတော်အနေထားတော့သိကနေလည်းကောင်းကောင်းတဲတဲကွယ်မမြင်ဝဲလို့လည်းမမြင်အလောတော်နေရာလောက်မှာပေါင်းစုံတိုက်ဆိုင်မိလာတဲ့ခါမှာ မြင်သိစိတ်ဖြစ်တယ်ဒါလေးမှတ်တာပဲအတန်နဲ့နာအခုဘုန်းကြီးအတန်နားထောင်နေကိုကလည်းနားကောင်းမယ်ဆိုရင်ကြာသိစိတ်ဖြစ်တော့ဗောဗျာအသောတာဝဉ္ဇဉ်စိတ်လို့ခေါ်တယ်။ညော အနတ်ကိုကနှာခေါင်းလည်း နှာခေါင်းကြည်ယောကလည်းကောင်းမယ်အနတ်တစ်ခုကလည်းရှိနေမကောင်းတဲ့နာမည်ဖြစ်မကောင်းတဲ့နာမည်ဖြစ်ဒီနှစ်ခုပေါင်းစုံလာရင်အနန္တိစိတ်ခန္ဓာဝိညာဉ်စိတ်ဖြစ်ပါတယ်စားစရာနဲ့နော်ကိုကရှားကြည်တာကလည်းကောင်းမယ်စားစရာတခုစားမယ်ဒီနှစ်ခုပေါင်းစုံလာတဲ့ကစာတိစိတ်စေဝဝဉ္ဇဉ်စိတ်ဖြစ်ပါတယ်။နောက်ကိုတကူလုံးကကာယတော့ကိုကြီးကိုကိုကြီးပေါ့။အဲ့ဒီကိုကြီးမှာတရားယောဂလာထွေးမယ်ထိမယ် အဲ့ဒီငခုပေါင်းဆိုလိုက်ရင်တွေ့ထိစိတ်ကာယဝိညာဉ်စိတ်ယာနာကောင်းစိတ်ကကာယဝိညာဉ်ထိတဲ့ကံမှာကောင်းတာလည်းရှိတယ်ဆိုးတာလည်းရှိတယ်အဲကြောင့်ဘုရားဆရာတို့ယာနာကောင်းစိတ်နောက်တစ်ခုကမနောဘဝင်ကြည်ဓာတ်လေးနဲ့ကြံတွေးစရာပေါ့အဲ့ဒီနှစ်ခုပေါင်းစုံလာတဲ့ခါကျစဉ်းစားစိတ်ကြံစီစိတ်မနောဝိညာဉ်စိတ်ဖြစ်တယ်ဒီတော့ဝိညာဉ်6ပါးကိုဗမာလိုမှတ်မယ်နော်ဒုမာကြီးတွေက မြင်သိစိတ်ကြားသိစိတ်အနံ့သိစိတ်စားသိစိတ်တွေ့ထိသိစိတ်ဉာဏ်စီစိတ်ကုစိတ်ဒီလိုမှတော့ပြောင်းပြောင်းမယ်ဝိညာဉ်6ပါးကပါလေမြင်သိစိတ်ကြားသိစိတ်အနံ့သိစိတ်စားသိစိတ်တွေ့ထိစိတ်ဉာဏ်စီစိတ်ဉာဏ်စီသိစိတ်ဆိုပြီးတော့ဒီလို6မျိုးပေါ့ဒီတော့ကြည့်လိုက်ဆတ်ဆက်ကဆိုတာက66လေး36ပါးကိုခေါ်ထားတဲ့တရားကိုပြောတာ အဓိကပြောရကျင်တာဓာရ6ပါးအာယုံ6ပါးဓာရ6ပါးနဲ့အာယုံ6ပါးပေါင်းစုံလာတဲ့အခါမှာဝိညာဉ်6ပါးဖြစ်ပေါ်လာတယ်။ဒါဝိညာဉ်ဖြစ်ခြင်းရဲ့အကြောင်းဘာလဲဆိုဓာရနဲ့အာယုံပဲ။တစ်ခုချင်းပြောမယ်။မြင်သိစိတ်လေးဖြစ်ဖို့အတွက်ကိုယ်မှာမျက်စိအကြည့်ယောဂလည်းရှိရမယ်။ပြီးတဲ့အခါကျတော့အစင်းယူပါဝင်လည်းရှိရမယ်။ဒါကတော့ အဓိက main ကိုပြောနေတာနော်ဗရာဏအာယုကြံတဲ့သူနဲ့ပတ်သက်တဲ့ဟာတွေရှိသေးတယ်ဘုန်းကြီးတို့ငငယ်ကဒါတွေကိုအထူးကြက်ကြက်ထားတာဆောင်းဝဲဖြေကန်ဒီမှာတကယ်တော့じゃဘာမှကြက်ဆရာမလိုဘူးဗျအခုလိုတခြားနားလည်အောင်ပြောလို့လည်းမှတ်မိတယ်မြင်သိစိတ်ဖြစ်ဖို့ဆိုတာဒီမျက်စိလည်းကောင်းနေရမယ်ရှေ့အစင်းကလည်းရှေ့ရမှာဒါသေးချာနေတာဒီတော့နောက်တစ်ခုကဘာလဲအလင်းရောင်ရမှောင်မိုက်နေမမြင်ရဘူးလေနော်အလင်းရောင်ရှေ့ရမယ် ဒါကြောင့်လေဒီဆရာတော်ပြရဲ့စက္ခာလောကစက္ခုဟာမျက်စိအကြည့်တတ်ရှိရမယ်အာလောကအယောင်လေးရရှိရမယ်ယူပထင်ပြီးယူပရောဆင်းရဲလည်းရှိပဲမနဲ့ပြီးဆင်ញံနှလုံးသွင်းမှုကလည်းရှိရတယ်အဘုန်းကြီးခုတရားနာတဲ့ကဒီမကြီးတို့ကအတန်ကို အာယုဆက်လိုက်ဒီယောက်ကဘာမှမြင်တော့ဝေဝါးတာဘာဖြစ်လို့ကိုအတန်ကိုနှလုံးသွင်းနေဒီဘုန်းကြီးယုတ်ကိုဂယုဆိုင်ကြည့်နေလဲအတန်ကဝေဝါးသွားတယ်အဲတော့ဆင်ញံနှလုံးသွင်းမှုကလည်းရှိတယ် ခါရီလေးကိုစာဖတ်နေဘေးကနေဘယ်သူဖြတ်သွားမှကိုကတတိမထားဘာဖြစ်လို့ကိုစင်ကြီးနှလုံးသွင်းတာစာထဲမှာရောက်အဲ့ဒီသဘောမျိုးပဲရောမှတ်ထားဖို့ရကမြင်သိစိတ်ဖြစ်ကြောင်းတရား၄ပါးဒါဘုန်းကြီးတို့ကိုရင်ဘောကဦးစဉ်ဘောကငလက်ကြီးဆောင်ပွဲတွေမှာဒါတွေကမေးတယ်အဲ့ဒီ၄မျိုးဖြေရတာဟိုကတော့စက်ကိုရင်ဖြစ်ကြောင်းတရားကိုရေးခဲ့ပါဆိုရင်အဲ့မှာမျက်စိထိုးလို့ဆိုရင်တော့စကုရာလည်းရေးနိုင်တယ်မျက်စိ လည်းရေးနိုင်တယ်အစင်းယူပါအောင်လည်းရေးနိုင်တယ်အဲဒီမှာပြီးတော့ဗာလေအလင်းရောင်လည်းရေးနိုင်တယ်မနတိကာရအစင်ញနှလုံးသွင်းမှုဒါဘာမှမခက်ဘူးလေငငယ်တို့ကဆောင်းဝဲဖြေတယ်ထထကြက်နေတခါဖြေပြီးမေ့သွားပြန်ကြက်ထားတာကိုသဘောမှမပေါက်တာဒါကြောင့်ဘုန်းကြီးတို့ပဏိဒရောင်မဆရာတော်ရတရားလေးမိတ်တာကောင်းပါအင်းဆာကြောင့်ဘုန်းကြီးလေးတွေတဲ့တရားထုတ်ပြီးမှစာချင်ကြရင်စာချပေးကြရင်တိတ်ကောင်းပါတဲ့ဒါတွေက လက်တွေ့အလုပ်တွေကြပါလာလိမ့်မယ်နော်ဒါမှဒီမှာခွန်ကြီးတို့ဒိဋ္ဌိဒိဋ္ဌမတံသုတေသုဒ္ဓမတံဒါတွေရှိတယ်ပေါ့လေရှုမှတ်တဲ့အခါမှာဘာရှုမှန်လဲဆိုဒါမေးတာဘုန်းကြီးတို့ဒီရှောင်းမတရားဘုန်းကြီးမေးပါတယ်နော်မြင်မြင်နဲ့မှတ်တယ်ဗျာဘာလို့အာယုံပြုတ်မှတ်ရမလဲဒီမှာပြဿနာအများကြီးဖြစ်နေတာဟုတ်ရှေ့အစင်းကိုအာယုံပြုတ်မှတ်ရမလားကိုယ်မျက်စိပဲမှတ်ရမလားသိတဲ့စိတ်လေးပဲမှတ်ရမလားဆိုသူပေးတာဒါပဲ ဒီတော့ကိုမကြားနာဘူးရင်ဘယ်မှရမှာမသိဘူးနော်ဒီမှာတော့ဘုရားကကိုကရှေးကိုမျက်စိစိတ်ကရောင်နေကိုမျက်စိမှတ်လို့ရတယ်ရှေးကဆင်းကိုအာယုံရောင်နေရှေးကဆင်းကိုနှလုံးသွင်းမှုပုံမှာမူတည်တယ်အသိစိတ်လေးမှာယုံအသိစိတ်မှတ်ပေါ့နော်ဒီမှာဒီတော့မှကြအနတ္တမှတ်ဖို့ပြောတယ်ဒါကြောင့်ဘုန်းကြီးတို့ဒီနေ့ကပြောတယ်ချမ်းမြေဆရာတော်ကြီးအနတ္တနုပဒနာဆောင်းပေးတင်တယ်ဆိုအနတ္တရှုမှအတ္တဒိဋ္ဌိပြုတ်ပြီးသောတာပန်ဖြစ်တယ် ဒါကြောင့်အနတ္တရှုစေခြင်းအနတ္တမြင်ကိုမြင်ရမယ်နော်ဒါမှတ်ထားဉာဏ်ဤထင်းစင်တက်လာပြီဆိုရင် ဖြစ်ပြမြင်ုံနဲ့မကျေနပ်နဲ့ဒုက္ခမြင်ုံနဲ့မကျေနပ်နဲ့ဟောတော့ဟောတော့ဗျာတုတ်တန်ကြီးကကိုဉာဏ်နဲ့မြင်မမြင်ဒါလေးချိန်ကြည့်စေခြင်းပါမဟုတ်ဆရာတော်ကြီးတို့မဟာသီဆရာတော်ကြီးတို့သရမရာသီဆရာတော်ကြီးတို့ဘုန်းကြီးတို့ဒီနေ့ပြောခဲ့ပါတယ်သရမရာသီဆရာတော်ကြီးအနေဆာနုပဒနာဆောင်းပေးသင်တယ်လို့ဒီလိုမိန့်ထားရှိဒါအနောက်တိုင်းသားတယောက်ကဝေဖန်တာ ချမ်းမြေ့ဆရာတော်ကြီးကနတ္တ ानु ပသနာဆောင်းပေးတဲ့နဲ့ဒါကိုဘုန်းကြီးတို့ကယောဂီတွေကိုသိစေချင်လို့တိတိကျကျပြောပါတယ်အနတ္တ ानु ပသနာဆောင်းပေးတဲ့ဒီတုတ်ကိုကြည့်တင်တာချမ်းမြေ့ဆရာတော်နော်အိုးသရမရာဇီဆရာတော်ကြီးတို့မောဂုတ်ဆရာတော်မာဇီဆရာတော်တို့ကကြတော့အနေဆာနုပဒနာဆောင်းမြေအနေဆာဖြစ်ပြပေါ့နော်မောဂုတ်ဆရာတော်ရဲ့ဖြစ်ပြဖြစ်ပြရှုတာအဲ့ဒါကိုပြောအတူတူပဲအနေဆာအဲ့ဒါမေဂိယတုတ်တာဟောကြည်ပြီးတင် ဧကသုတ်တမှာကြဘယ်လိုဟောတာလဲဆိုမြတ်စွာဘုရားကအနိစ္စမြင်ဖြစ်ပြက်မြင်ဒုက္ခလည်းမြင်ပါတယ်တဲ့အနတ္တလည်းမြင်ပါတယ်အဲ့ဒီမှာဘုန်းကြီးတို့ကဘာပြောကြလဲဆိုကမ္မဋ္ဌာန်းဆရာက ကိုမြင်မမြင်တတိထားရှုကြည့်ပါနော်အခုဘုန်းကြီးတံမဲအာယုံပြုတ်ကြည့်လိုက်နော်ဘုန်းကြီးသာအာယုံပြုတ်ပေါ်ပြီးပြောက်ပေါ်ပြီးပြောက်ပေါ်ပြီးပြောက်ဒါကတော့သိတယ်နော်ဒါမှန်တဘာဝရဒါပေမဲ့လို့ဒီတန်ကြမ်းကြောင့်ကိုယ်မှာဒုက္ခဆိုတာမြင်လိုက်သလား ပြီးတဲ့အခါကျတော့အနတ္တဆိုတာဉာဏ်ထဲမှာမြင်သလားမမြင်ရှုဖို့လိုတယ်ဒါပြောတာပေါ့ဗျာဒါလေးသိထားပါအဲတော့ဒီမှာခုနဆောင်းပါလေးမေကွန်းဘုန်းကြီးပြန်ဖြေရမယ်ဆိုရင်မြင်နေမြင်နေမှတ်တဲ့နေရာမှာမျက်စိကိုလည်းမှတ်နိုင်ပါတယ်စင်းကိုလည်းမှတ်နိုင်ပါတယ်မြင်သိစိတ်ကိုလည်းမှတ်နိုင်ပါတယ်မနတိကာရဆင်ញင်နှလုံးသွင်းမှုပေါ်မှာမူတည်ပြီးတော့ ဘယ်ကိုဆင်ញံနှလုံးသွင်းနေတာလဲစိတ်ကဘယ်ရောက်နေလဲဒါဖြေလို့ရပါအဲ့လိုပဲမှတ်ထားပါအဲဒီတော့လို့ဆိုရင်တော့ဘုရားကအနတ္တပဲရှုခိုင်းတယ်ဒါပေမဲ့လို့အထက်ကဖွင့်နေပြန်ကြည့်တော့မင်းတို့ဆရာတော်ကြီးလည်းအထက်ကဒီကတွေဖွင့်နေပြန်ကြည့်ပြီးတော့ဒီမျက်စိပေါ်မှာလည်းဖြစ်ပြက်လည်းရှုနိုင်တယ်ဒုက္ခလည်းရှုနိုင်တယ်အနေစာလည်းရှိနိုင်တယ်အစင်းယူပါယုံလေးပေါ်မှာလည်းအနေစာလည်းရှုနိုင်တယ်ဒုက္ခလည်းရှုနိုင်တယ်အနတ္တရှုနိုင်တယ် ဖရာကတော့အနတ္တရှုဖို့ပြောတယ်ဒီမြင်သိစိတ်လေးပေါ်မှာလည်းအနတ္တဘာဖြစ်လို့လဲလူတွေကဆွဲတာကအော်မျက်စိတော့ငါးမျက်စိငါးနဲ့တွဲကြည့်တယ်ဒါကြောင့်အတ္တရှုအနတ္တရှုခိုင်းတာအနတ္တရောဒါကရုပ်တဘာဝတက်တက်ပဲမြင်ရင်ဒီကငါးမျက်စိဆိုတာပျောက်တာငါပျောက်တာငါဆွဲပျောက်တာဒီအစင်းတစ်ခုကိုမြင်လိုက်ဟောဒါငါသမီးလေးပဲဒါငါသားလေးပဲဒါငါเจ้าပဲဒီလိုပေါ့ငါနဲ့ဆွဲကြည့် ဒါကြောင့်ဒီဒိဋ္ဌိကလည်းခွာဖို့ခက်တယ်ဘုရားဆရာတော်ကြီးဒိဋ္ဌိခွာဖို့ဒိဋ္ဌိခွာဒါပြောတယ်မြင်သိစိတ်ဟောတခုတည်းကမြင်လာပြီဒါငါမြင်တာပဲဆိုငါနဲ့တွဲပြီးကြည်တယ်အဲ့ဒါဒိဋ္ဌိနဲ့တွဲကြည်တာဒီဒိဋ္ဌိကွာဖို့ဆိုတာအနတ္တပြုတ်မှဒိဋ္ဌိကကွာတယ်အနတ္တမြင်မှပေါ့လေအနတ္တပြုတ်မှဆိုပြောမြန်ပြောနေအနတ္တမြင်မှဒိဋ္ဌိကွာတယ်ဒါကြောင့်မို့ဒီတော့မှကျတော့အနတ္တရှုခိုင်းတယ်လို့ဒီလိုမှတ်ထားတယ်ဒါတော့ ဟိုစာပေရေးရတယ်ပြောမယ်နော်ခုနလေးမှတ်ထားဒီမြင်သိစိတ်ဖြစ်ကြောင်းတရားကိုပြောစမ်းပါဆိုရင်ကြောင်းကျိုးဆင်ញံကအဲ့ဒါရေးကြည့်တယ်ဒီတုတ်အလိုဆိုရင်တော့မျက်စိနဲ့အစင်းဟာမြင်သိစိတ်ဖြစ်ကြောင်းတရားပဲဒါလေးမြင် အော်ဒီမြင်သိစိတ်ကဒီမျက်စိနဲ့အစင်းတိုက်ဆိုင်လာလို့ဒီမြင်သိစိတ်ကဖြစ်တာပဲဒါငါလည်းမဟုတ်သူလည်းမဟုတ်ဒီမတိုက်ဆိုင်ဒီမြင်သိစိတ်ကမဖြစ်ဘူးဒါမျိုးပေါ့ဒါကမြင်သိစိတ်နော် ဂျာတိစိတ်သွားလိုက်မယ်ဂျာတိစိတ်သို့မဟုတ်သောတာဝိညာဉ်စိတ်ဂျာတိစိတ်ဖြစ်ကြောင်းတရားပါလဲဆိုရင် ကိုယ်မှာနာအကြည့်ရုပ်ကလည်းကောင်းမယ်နာကံနေပြအသက်ကြီးလိုက်နာအသိမကောင်းတော့နာကံနေသိကြတော့တတရုံအတန်အတန်လည်းရှိရဟိုဘုန်းကြီးတို့ဒီမှာဓမ္မကြီးတယောက်ကဆုံးကလိုက်နဲ့ဝိနည်းပွဲမှာငငယ်တော့ကတော့ဗျာတဲ့ဒီရောမျိုးသမီးတွေက အကုန်အတုလောက်တာဗျာမျက်တောင်လည်းအတုမျက်ခုံးလည်းအတုအကုန်တုလောက်တာလေသူအခုတော့အဟုတ်ကိုအတုဆရာတော်တဲ့အထုကိုလောရတာမဟုတ်တုတုကိုထားတယ်နားလည်းမကြတော့ဒီနှစ်ချက်ထည့်ထားတယ်ဗျာအတုထည့်ထားတယ်မျက်စိကလည်းမမြင်တော့ဒီထည့်ထားတယ်ဗျာအခုမျက်မှန်လည်းတတ်ထားတယ် ဒူးကလည်းမကောင်းတော့ခွဲတာအတုတတ်ထားတယ်ဗျအရင်သွားကလည်းမကောင်းတော့အတုတတ်အခုကအဟုတ်အတုဆရာတော်တဲ့ငငယ်တော့ကတော့တကယ်လှကျင်ပကျင်လို့တူတာအခုကတော့အဟုတ်အတုကြီးတယ်ပဲသူကလို့ပြောခဲ့ဘူးဒီတော့ဈာတိစိဖြစ်ကြောင်းတရားဗာလဲလို့မင်းဒကမကြီးတို့မူရင်ကတော့နာအကြည်ယုတ်ရှိရမယ်အတန်ရှိရမယ်အတန်မရှိရင်လည်းမကြောက်နာကအကြည်နာအကြည်နာမကြရင်လည်းနာကနေနာကြည်ယုတ်ပြည့်နေမကြတော့ ဒါကတော့မူရင်းအကြောင်းပေါ့နော်တကယ်လို့ဘုန်းကြီးတို့အကြောင်းကျိုးဆင်ញင်မယ်ရှုမယ်ဆိုရင်တော့ဒီနှမျိုးလောက်တော့ရှုနိုင်ပါစေဇာတိစိတ်တွေရှုမှတ်ပြီးဟောဒီဇာတိစိတ်ကအတဏ္ဏနာပေါင်းစုံတိုက်ဆိုင်တာဖြစ်လာတာပဲဒီလိုအကြောင်းကိုလည်းသိရအကြောင်းကျိုးဆင်ញင်ဒါကြောင့်မို့ဘုန်းကြီးတို့ကဒီဒုတိယဉာဏ်မှာအကြောင်းကျိုးမြင်တဲ့ဉာဏ်မှာဘယ်နည်းနဲ့အကြောင်းကျိုးမြင်တယ်လဲဒီ द्वार 6ပါးအောင်6ပါးပုံမှာဝိညာဉ်6ပါးရှုမှတ်တဲ့အခါမှာ ဒီကြောင်းကျိုးဘယ်လိုမြင်လဲဒါလေးလည်းမေးပါတယ်နောက်တစ်ခုဒီထဲမှာဘုန်းကြီးတို့ဒီတုတ်ထဲမှာမပါတဲ့အကြောင်းတွေရှိပြန်လေဒီဆရာတော်ကြီးကတော့ဒါလည်းကျမ်းစာပေကျမ်းဂန်နဲ့ရေးထားသောတာကာတတတ္တထင်ပြီမနတိလေးလီသောတာဘုဇာတိစိဖြစ်ကြောင်းတရားမှာဒီထဲမှာနှစ်ခု နောက်ထပ်ပါရီပါသေးလေအာကာတသောတာကာတအာကာတဒီအကြအပေါက်အခေါင်းရှိမှ ပိတ်လောင်နေဟုတ်လားဒီမှာဘုန်းတို့ဒီနောက်တိုင်းနေမှာဆိုအိန္ဒိယတိတ်လုံတာဆိုပိတ်ထားလိုက်ဘာသာမှမကြတော့အပေါက်အခေါင်းရှိရမယ်အာဂါတပေါ့အကြာရှိရမယ်အခေါင်းရှိရအပေါက်ရှိရမယ်ဒါမှဒီတန်ကကြားတယ်လုံးနေမကြဘူးဒါကြောင့်မို့သောတာဂါတဆိုတာကနားလည်းရှိရနားရဲ့အကြောင်းလေးမျိုးနားရဲ့အပေါက်အကြာအာဂါတဓာတ်ပေါ့ဒီလိုလည်းပြောလို့မရဘူးသုံးဖို့အပေါက်အကြာပေါ့နောက်အတန်ရဲ့ ပြီးတော့ဆင်ញင်နှလုံးသွင်းမှုဘုန်းကြီးကဘလောက်အာပေါအောင်ပြောလို့နေနေစိတ်ကဆင်ញင်နှလုံးမသွင်းနဲ့ဘေးရောက်နေဘာဘာဟောမှမသိဘာပြောမှမသိရောနေတိမလေးတိကာကလည်းပါတယ်ဒီတော့ဈာတိစိတ်ဖြစ်ကြောင်းတရားကိုပြောစမ်းပါဆိုရင်ပြောတတ်ပါစေနောက်အကြောင်းအကျိုးလဲဆင်ញင်တောင်းဘာပြောမလဲနာရဲ့အတန်ရဲ့အာဂတတအပေါအကြနော်ပြီးတော့ယောနိတော်မတိကတာဆင်ញင်နှလုံးသွင်းမှုဒီလေးခုအ ਨੇ ဆုံးတော့ ုန်းကြီးတို့တင်တင်နှန်းသူတင်တာဒီတွေကပါတဲ့နှစ်ခုလောက်တော့မှတ်ထားဒါမခက်ပါဘူးဒီတွေကအဲ့ဒီလိုသိထားရင်လေဘာမှကြက်ရှာမလို့တက်တက်လုံးမှတ်မိတယ်ဘုန်းကြီးတို့ငငယ်ကြတော့အဲ့ဒီလိုဆရာသမားတွေကျေးဇူးတင်ပါတယ်သူတို့လည်းသူတို့သိတယ်လို့ပြောတာဟုတ်ဒီတိုင်းပဲကွာဆောင်းဖို့ကြက်ထားလိုက်ဆိုဘာကြောင့်ဘာကြောင့်ဘယ်လိုအကြောင်းတိုက်ဆိုင်မှလည်းမသိဘူးကြက်ထားလိုက်ရိုက်ကြက်ထားလည်းမပြန်တော့မေ့တာပေါ့ဗျာမေ့တော့ဒီကဆောင်းဝဲကြီးထပ်ကြက်ရပြန်ဒီလိုနဲ့လဲနေတာ ဒါကအနန္တဂျာတိစိတ်ဒီမှာလည်းဂျာတိစိတ်ကိုကြားတယ်ကြားတယ်မှတ်တဲ့အခါမှာဘယ်ကိုအာယုံပြုပြီးမှတ်မလဲဆိုရင်ကိုကအာယုံပြုတာဘယ်မှာရောက်နေလဲနှလုံးသွင်းစဉ်းဉာဏ်မှာနားမှာရောက်နေသလားနားမှာရောက်နေလားနားပါရဲ့နော်ဒီဘုန်းကြီးတို့တောင်ဝလူဆရာတော်ကြီးတို့ဆိုရင်ဒီစပြီးတော့မှတ်ခါကဒီကြားတရားကိုသူကမှတ်ခိုင်းတယ်ကြားသိစိတ်နဲ့ဘာလို့ကြားဒီဟာထင်ရှားတာအဲ့လိုစပြီးတော့မှတ်ခိုင်းတယ်ကြားလာတယ်နော် နားဟုလားဟုဆိုင်နိုင်တယ်အတန်ကိုလည်းအာရုံပြုပြီးမှတ်နိုင်တယ်ပြီးတော့ကြားသိစိတ်တွေကိုလည်းမှတ်နိုင်တယ်မှတ်တဲ့အခါမှာဒီသစ္စကသုတ်တံလို့ဆိုအနတ္တအဓိကထားရှုဒါမဲ့လို့ထကအဓိကလို့ဆိုရင်ဒီအတန်လေးကပေါ်ပြီးပြောက်ဖြစ်ပြီးပြက်ဒါလည်းမှတ်နိုင်မှာလည်းအနေစာပေါ်ပြီးပြောက်ဖြစ်ပြီးပြက်တဲ့အတွက်ချမ်းသာတာမဟုတ်ဆင်းရဲခြင်းတစ်မျိုးပဲဒုက္ခလည်းမှတ်နိုင်ပါတယ်။နောက်အနတ္တလည်းမှတ်နိုင်တယ်။အနတ္တ မြင်အောင်မှတ်အနတ္တမြင်မှဒီငါကြားတယ်တန်ငါသမီးတန်ငါသားတန်ဒီတန်ငါအနတ္တပြုတ်မှငါဒီပါယောက်ျားမိန်းမပြုတ်တယ်ကြားသိစိတ်တွေကလည်းနောက်တော့ကြငါကြားတယ်ဒီလိုဖြစ်တတ်တော့ယုံ nant တဘာဝအနော်ကြားသိစိတ်အတန်နဲ့နာပေါက်ဆုံးလာလို့ကြားသိစိတ်တွေဖြစ်တာပဲနော်ဒါငါကြားတာမဟုတ်ဘူးနော်ကြားသိစိတ်တက်တက်နန္တရားတက်တက်ဒီလိုမြင်ရတယ် ဒီဟာလေးကပေါ်ပြီးပြောက်ဖြစ်ပြီးပြအိဋ္ဌဒုက္ခအနတ္တမျိုးဒီကြားသိစိတ်တွေကကိုဖြစ်လို့မဖြစ်ဘူးသူဖြစ်လို့ဖြစ်နေတာပဲဒါမျိုးတော့ဒီဘုန်းကြီးတို့အတန်ကြရောငါအတန်ကြနေတာတခြင်းလေးနာတော့ကိုဖြစ်လို့ဖြစ်တယ်ထင်တာမဖြစ်ပါဘူးပဲရမှာဒါကအနတ္တမျိုးကြည့်ပါအဲနောက်တစ်ခုဆက်ပါမယ်ဂာဏဝိညာဉ်စိတ်အနန္တိစိတ်ခရီးဆရာသမားတွေကနန္တိစိတ်နာနာလည်းမဟုတ်ဘူးရမွေးတာလည်းသိတာပဲနာမွေးတာနာနာမှသိတာမွေးတာလည်းသိတာ ဒါကြောင့်ဘုန်းကြီးတို့အနန္တိစိတ်ဆိုပိုကောင်းတယ်အရှင်တို့ကတော့နန္တိစိတ်ဆိုနန္နာပဲသိတဲ့သဘောရှိမွေးတာမသိဘူးအဲ့ဒီမှာလည်းနှစ်ခုပေါ့နော် အနန္တိစိတ်ကဖြစ်ကြောင်းတရားကိုပြောစမ်းမှာဆိုရင်နှာခေါင်းကနှာခေါင်းအကြည်ရုပ်ပေါ့နှာစီးနေမယ်နှာခေါင်းနေပိတ်နေမယ်သဘာနာမှမရအနတ်ကလည်းရှိရမယ်အဲ့ဒီနှစ်ခုပေါင်းစုံတာကအနန္တိစိတ်ဖြစ်တယ်လို့ဒီလိုမှတ်ထားဒါရင်းလားဆိုတော့ဒီ လေဒီဆရာတော်ဘုရားကြီးကတခြားကျမ်းဂန်ယူပြီးတော့ဂာဏဝါဒဂာဏထင်ပြီး မနတိလေးလီဂာဏဘုဒီလိုရေးထားတယ်ဂာဏဆိုတာကနှာခေါင်းကြည်ရုပ်ကိုပြောတယ်ဝါဒဆိုတာလေးအနတ်မရှိပဲနဲ့မရဘူးနော်အနတ်ရှိလေးရှိမှအနတ်မရှိရင်တော့ဖြစ်သွားလေးရှိမှအနတ်ကရတယ်လေးမရှိအနတ်မရှိနော်လေပိတ်နေရင်ဘာနာမှမရဘူးအကြောင်းမို့ လေကလည်းအကြောင်းတစ်ခုပဲပြီးတော့ဆင်ញင်နှလုံးသွင်းကအကြောင်းတစ်ခုအလုံးပဲနှစ်ခုနဲ့လေးခုပေါ့ဗျာဒီတော့အနန္တိစိတ်ဖြစ်ကြောင်းတရားများကိုရေးခဲ့ပါသို့မဟုတ်သကုဉ္ဉ္ဖြစ်ကြောင်းတရားများကိုရေးခဲ့ပါဆိုရင်ဘုန်းကြီးတို့အဲ့လိုလေးမျိုးရေးနိုင်ပါလေမူရင်းတော့ဒီဘုရားကတော့နှစ်ခုပေါ့ဒါလေးသိအောင်လုပ်တော့မယ်ကြောင်းကျိုးရှုမှတ်တဲ့ခါမျိုးကြောင်းကျိုးဆင်ញင်တဲ့ခါမျိုးအနည်းဆုံးနှစ်ခုလောက်တော့သိပါစေပေါ့ဒီတဲ့သိနိုင်တာကောင်းတာအသင်ထားမှနားလဲပါလေသင်မထားရင်တော့အများကြီးမသိနိုင် ပြီးတော့ခုနအတိုင်းမှမှတ်တာပါဟိုအနတ်နေရတဲ့ခါကျနန်းနေနန်းနေမွေးရမွေးရမှတ်တယ်ဒီမှာလဲမေးစရာရှိတာဘယ်ကိုအာယုံပြုမှတ်မလဲဒီမှာလဲ၃ခုမှတ်နိုင်တယ်မှတ်တာနော်ဆာစကတုတ်ကဘာမှမလဲအနတ္တရှုခိုင်းတယ်ထေရတိကလို့ဆိုရင်နေသဒုက္ခအနတ္တ၃မျိုးလို့ရှုနိုင်တယ်အဲနှာခေါင်းမှာလည်းနေသဒုက္ခအနတ္တ၃မျိုးလို့ရှုနိုင်တယ်အနတ်မှာလည်း နေသဒုက္ခအနတ္တသုံးမျိုးလို့ရှိတယ်ရှုနိုင်တယ်အနံသိစိတ်မှာလည်းနေသဒါရှုခွင်းရှုခွက်တွေပြောတာနော်မှတ်ထားနော်ဒါအရေးကြီးတယ်တခါတခါကြရင်ဒီခုချိန်တော့မှတ်မိသလိုနောက်ကြပြန်ပြန်မေးတာအဲ့လိုမျိုးဖြစ်တတ်တယ်အဲ့ဒါပဲဒီကဘုန်းကြီးတို့သိစေချင်တာကရှုမှတ်တဲ့အခါမှာရှုမှတ်နေသိရမယ်ဘယ်လိုအာရုံပြုမှတ်မယ်ဘယ်လိုမှတ်မယ်ဘာမြောင်မှတ်မယ်ဒါတွေသိဖို့ရည်ချင်းဒါမသိဘဲနဲ့ရမ်းမှတ်နေကြတာ အဲ့တော့ဘာသိညာမှမဖြစ်ဘူးပေါ့ဗျာအဲ့တော့ဘုန်းကြီးတို့ကတရားမှအသိညာဖြစ်စေခြင်းနဲ့အသိညာဖြစ်မှ ကိုယ့်အတွက်ကညာဖြစ်တယ်နော်ညာဖြစ်မှဒီမကောင်းတဲ့ကိုယ်မူရနှုတ်မူရထိနိုင်တဲ့မကောင်းတဲ့စိတ်တွေထိနိုင်တဲ့ဒီလိုမှတ်ထားမယ်နောက်တစ်ခုသွားမယ်ဇေဝဝိညာဉ်စိတ်စာတိစိတ်စာတိစိတ်ဆိုတာရှားကလည်းရှားကြီးရုပ်လေးရှားကြီးတက်လေးကလည်းကောင်းမှအရသာဆိုတဲ့စားစရာလည်းရှိမှနော်စားစရာဆိုတဲ့အရသာလည်းရှိမှ ဒီစားစရာတွေရှားပေါ်တင်ပြီးစားလိုက်တဲ့ခါမှာစားသေးစိတ်ဖြစ်တယ်ရှားကအကြည်ရောပြတ်နေလည်းမသိနိုင်အဲတော့သူတို့နှစ်ခုတည်းတင်လားဆိုတော့ဒီစားသေးစိတ်ဖြစ်ကြောင်းတရားမဟုတ်ပါဘူးလေဒီဆရာတော်ဘုရားကြီးကဗာမိတ်လဲဆိုဇိဝတပရတ္တထင်ပြီးမနတိလေးလီဇိဝဘုဇိဝဆိုရှားလဲကိုရှားကြည်ရုပ်လေးရလည်းကောင်းတယ်တပဆိုတာရေကိုပြောတယ်နော်အာဘောအတပ နော်ဘုန်းကြီးတို့ဓမ္မကြီးတွေဆိုပိုသိပါတယ်နော်ဒီစားစရာတခုစားတဲ့ခါမှာမြေကြည့်တချို့ကနင်းရရတဲ့6ကပ်ကရဘာရတာမှမရှိဘူးဆိုတာအဲ့လိုမျိုး6ကပ်နေဘာမှအရသာမရှိဘူးဆိုမှဒီရတာပေါ်လွင်တာဒါကြောင့်ဒီစကားပြောတယ်နင်းက6ကပ်ကရဘာရတာမှလည်းမရှိဘူးဆိုတာဒီရေတက်6နေတဲ့သဘောရေတက်မရှိတဲ့သဘောမျိုးပြောတယ်ဒီတော့ဒီလိုမှတ်ထားပါစားစရာကရေလေးပါလေးနဲ့ရှောင်းနေမှစားလို့အရသာတွေ့တယ် ဒါကြောင့်ရေဓာတ်လို့အဘောဓာတ်ရှာလည်းကောင်းမယ်အဘောဓာတ်လည်းရှိရမယ်ရေဓာတ်လည်းရှိရမယ်အရသာဆိုစားစရာရတာရောလည်းရှိရမယ်ပြီးတဲ့အခါကျတော့ရှင်ရှင်နှလုံးသွင်းမှုလည်းရှိရမယ်အဲ့ဒီအကြောင်း၄မျိုးအကြောင်းကိုစာသိစိတ်ဖြစ်တယ်အနည်းဆုံးတော့ခုဘုန်းကြီးတို့သင်္นานသူသင်္นานသားများဇေဝဝิญဉ်စိတ်တို့မို့စာသိစိတ်ဖြစ်ကြောင်းတရားနှစ်ပါးလို့တော့အနည်းဆုံးသိထားပါဗျာခုနလိုဒီသိထားရင်ကောင်းတော့ ကိုယ်မှာရှာရှိရမယ်အရသာစားစရာရှိရမယ်ဒီနှစ်ခုအ ਨੇ ဆုံးအကြောင်းတစ်ခုခုနစားတယ်စားတယ်ဝါတယ်ဝါတယ်ဒီလိုမှတ်တယ်ပေါ့ဗျာဒီမှာလဲဘယ်လိုဘယ်ကိုအာယုံပြုပြီးဘယ်လိုမှတ်မယ်ဆိုတာဒါတွေလဲညွှန်ကြားကြတာနည်းတယ်ဒီမှာလဲမှတ်တာပါကိုယ်ရှာကိုလဲအာယုံပြုပြီးတော့မှတ်နိုင်ပါတယ်ဒီတော့ကြာစားစရာကိုအာယုံပြုပြီးမှတ်နိုင်ပါတယ်စားသည့်စိတ်တွေကိုလဲအာယုံပြုမှတ်နိုင်တယ်ဘာမှမလဲနေစာ နေစာဆို နေစာလို့လည်းမှတ်လို့လည်းရတယ်ဖြစ်ပြက်လို့လည်းမှတ်လို့ရတယ်ဒါလေးကိုကြည်နေပေါ်ပြီးပြောက်ပေါ်ပြီးပြောက်ပေါ်ပြီးပြောက်ဒါဒီလိုပါပဲနေစာကြီးနော်ဒုက္ခနော်ဒုက္ခကိုလည်းမှတ်နိုင်တယ်စားတော့ရတဲ့ဒုက္ခဒီကရောက်လာပူရင်ပူတဲ့အေးအေးတဲ့ငရုတ်သီးလို့စားမယ်ပူတဲ့ဟာတွေတောက်မယ်ဒုက္ခဖြစ်တော့ချိုသက်ကြီးလိုက်ဒါမမျိုးနိုင်ဘူးဒုက္ခဖြစ်တော့နော်အနတ္တ ဒီစားတော့တဲ့ခါမှာကြည်လိုက်နော်ဘုန်းကြီးတို့စားလို့စားကြတယ်စာဝသွားရင် နေရထံခက်တယ်နော်တာအတင်းမြန်မစားဘဲနေပြန်တယ်နေရထံခက်ပြန်တယ်ခန္ဓာကိုယ်ကြီးသူဟာပဲခိုင်းလို့ကြွေးရတယ်ပြီးတော့ကိုယ်စိတ်တိုင်းကြမဖြစ်ဘူးအနတ္တသဘောကြီးအများကြီးမြင်လွယ်ပါတယ်ကြည်တိုင်းနော်ဒါကိုကြည်တော့အခြေကြည့်တယ်အဲတော့ဒီမှာဒီတော့လို့လို့ရင်းပြောရင်တော့အနတ္တကိုတော့ ပေါ်အောင်သိအောင်ဆင်ញမှာအနတ္တသိမှာအတ္တဒိဋ္ဌိပြုတ်ပြီးသောတာပန်ဖြစ်နိုင်ပါလေဒီလိုမှတ်ထားမယ်နောက်တစ်ခုသွားပါဦးမယ်ကာယဝิญဉ်စိတ်တွေ့ထိသိစိတ်လို့ခေါ်တယ်တယောက်ကလာထိလိုက်ဒါထိသိစိတ်လေးတွေ့ထိသိစိတ်လေးဖြစ်တယ်အဲဒီမှာဘာတွေလိုလဲဆိုဒီရဲ့အကြောင်းတရားကခန္ဓာကိုယ်ကြီးဒီခန္ဓာကိုယ်ကြီးရလည်းရှိရမယ်ကိုယ်ကြည်တတ်ဒီခန္ဓာကိုယ်မှာ အကြည်ရနော်အနာယောဂဖြစ်နေဒီလိုထိုးကြည့်လို့တော့နာခြင်းပြုခြင်းမရှိဒီအကြည်ယုတ်တရားလည်းကောင်းနေတာဘယ်နာထိုးလို့အကြည်ယုတ်ကကောင်းမှသိနော်ဖုထဘအတွေ့အထိဒီအတွေ့အထိဒါတွေကသင်ညိုသင်ဘူးမှာပေါ့ဗျာသင်ညိုမသင်ဘူးရင်တော့ဒါတွေကနည်းနည်းခက်တယ်နော်ဟုတ်အဘောဓာတုဘုဒ္ဓတရားသင်္ခါတာဖုထဘဘုရားဖုထဘရာမဏဆိုပြီးတော့အဘောဓမှာကျင်းကြံတဲ့ အဲဓာတ်ကြီးသုံးပါးပထဝီဓာတ်လို့ဖုဒ္ဓဘာယုံဆိုပြီးတော့ရုပ်ပိုင်းမှာပြောတာနော်ဒီသိညိုတင်မှုတဲ့ပုံကိုလည်းအဲ့ဒါလေးနည်းနည်းအာရုံပြုလိုက်ပေါ့အဲ့ဒီထဲမှာအဲ့မှာဓာတ်ရိုက်ပြောတာရှိပါတယ်နော်ဘယ်မှာပါလဲဟောမှာဟုတ်တယ်ဒီဟာဗုဒ္ဓတရားသင်္ကန်းတန်ဒီအာဘောဓာတုဝေစီတံဗုဒ္ဓတရားသင်္ကန်းတဖုဒ္ဓဘံခောစရတုပံဆိုအိမ်မှာပါတယ်ဓာတ်ကြီး၄ပါးရှိတယ်လေ ဓာတ်ကြီးလေးပါးမှာအာဘောဓကလွဲတဲ့ဉာဏ်ပထဝီဓာတ်ဒေဇောဓာဝါယောဓာတ်အဲ့ဒီဓာတ်သုံးပါးပေါင်းဖုဒ္ဓဘာတခေါ်တယ်အဲ့ဒီဖုဒ္ဓဘာပထဝီဓာတ်ဆိုမာရာပြောတာ လေးတာပေါ်တာဉာဏချောတာဒီတခုကလာထိလွင်ကိုလာထိပြီဆိုရင် မာရာလည်းထိနိုင်တယ်ပြော့တာလည်းလာထိနိုင်တယ်ဒါမျိုးပြောတာကိုကြည်ယောကလည်းကောင်းတယ်သိတယ်ပူရာထိမယ်အေးရာထိနိုင်သိနိုင်တယ် တွန်းပြီးထိမယ်ထိုးပြီးထိမယ်ဒါလည်းသိနိုင်တာကိုပြောအဲ့ဒီမှာဗေဒီဆရာတော်ဘုရားကြီးကတော့ဒီအကြောင်းတစ်ချက်တည်းမကောင်းနောက်တာအကြောင်းတစ်ချက်ပါဆောင်ပုံလေးစီထားပါတယ်ကာယထတ္တဖုဒ္ဓဘာထင်ကြီးမနတိလေးလီကာယဘုကာယဆိုကိုကြည်တာထတ္တဆိုတာကြံထမ်းတဲ့အတွေ့အထိမျိုးပြထတ္တပတဝီနော်ခန္ဓုနုညာညာလေးလာတွေ့နေထိနေတော့မထင်ရှားဘူး။ချမ်းချမ်းထန်းထန်းကိုထိလိုက်မှ ထထပတဝီကကြံထနဲ့ပတဝီဓာတ်ကိုပြောတယ်အဲ့လိုကြံထနဲ့ပတဝီဓာတ်ကလာထိမှပိုသိတာတယ်ဒါကိုပြောတယ်ပြီးတော့ဘုဒ္ဓဘာယုံဆိုတဲ့ဒီဘေးကတွေးမဲ့ခုနအာဘောဓကလွယ်တဲ့ဓာတ်ကြီးသုံးပါးတဲ့တပါးပါးလည်းဖြည့်ရမယ်ပြီးတဲ့အခါကျတော့ယောနိတော်မေဒီကာတာဆင်ញံနှလုံးသွင်းမှုကလည်းရှိရမယ်ဒါဒီကြမှာတွေ့ထိသိစိတ်တနည်းအားဖြင့်ညာနာကောင်းစိတ်ဆိုတာ ဖြစ်နိုင်ပါလေဒီတော့လဲဒီမှာလဲမထူဘူးပေါ့အင်းတွေးထိတယ်ထိတယ်ထိတယ်ဒီလိုမှတ်ကြတယ်ဒီမှာအများကြီးပေါ့ပြဿနာတက်ကြတော့ခွင့်ထိတယ်ထိတယ်မှတ်ပြီးတော့ဘာကိုကြည့်မှတ်မလဲဘာကိုသိအောင်မှတ်မလဲဒါရှင်းလင်းလင်းမသိဘူးเนาะဒီမှာထိတဲ့နေရာမှာဒီဓာတ်သုံးပါပေါ့အဘောဓကလွဲရင်ဉာဏ်နဲ့ဓာတ်ပူပြီးထိသလားအေးပြီးထိသလားမာပြီးထိသလားပြော့ပြီးထိသလားအဲ့လောက်ကြီးကြည့်ရမယ်ထိတယ်ထိတယ်တာမန်လောက်တယ်မလို့အဲ့ဒီတဘာဝမြင်အောင်ကြည့်ရအောင် သဘာဝမြင်မှ အော်ဒါငါသူတော်ယောက်ျားမဟုတ်ဘူးငါထိတာမဟုတ်ဘူးဒါမျိုးသိလာမယ်ငါဆွဲပြုတ်သွားမယ်ငါဆွဲပြုတ်မှအနတ္တမြင်မယ်ငါဆွဲမပြုတ်ရင်အဲအနတ္တမမြင်ဘူးနော်အတ္တဒိဋ္ဌိပြုတ်မှအနတ္တမြင်မှအတ္တဒိဋ္ဌိပြုတ်ဒါကြောင့်အဲ့လိုမျိုးမြင်စေခြင်းပါဒီတော့ထိတယ်ထိတယ်တာမမမှတ်ပါနဲ့ပြီးတော့ထိတဲ့စိတ်ရဲ့အကြောင်းဖြစ်ကြောင်းတရားလေးတွေပြောစမှာဆိုရင်တော့ကိုယ်အကြည်ယုတ်ကာယပတာ ထထပဒဝီကျမ်းကျမ်းထဏဖြစ်တဲ့ပဒဝီဓာတ်ပြီးတော့ဖုဒ္ဓဘာယုအတွေ့အထိပြီးတော့ယောနိတော်မလတိကာရဒီ၄ပါးသောအကြောင်းအကြောင်းကိုဒီတွေ့ထိစိတ်ကာယဝိညာဉ်တွေ့ထိသိစိတ်ကာယဝိညာဉ်စိတ်ဖြစ်တယ်ဒီလိုမှတ်ထားမယ်နောက်တစ်ခုသွားပါဦးမယ်စဉ်းစားကြံစည်စိတ်ကူးစိတ်နော်မျက်စိပိတ်ထားတယ်တရားထိုင်တာနားလည်းပိတ်ထားတာပဲဒီလိုအာယုံမပြေဘူး နှာခေါင်းပိတ်ထားမယ်ပါးစပ်ပိတ်ထားမယ်ကိုယ်ထိသေးတာတွေခရုမပြုဒါကစိတ်နဲ့မှတ်တာတွေရှိတာလေဒီအရင်ဒီကိုစိတ်နဲ့ကြည့်ရတယ်စိတ်ဆိုတဲ့တတိပေါ့တတိကတော့များသောတတိလို့ပြောကြတတိကလည်းစေတသိက်ကသူ့ကျက်တတ်တတ်ဖြစ်တာမှာစိတ်နဲ့ဖြစ်တာတွဲဖြစ်တာနော်တတိဥဆောင်တဲ့စိတ်ပေါ့ဒါပဲပြောနော်ဒီအတွေးစိတ်ကြံစီစိတ်ကူးတွေကမွေးရတွေဖြစ်နေတာလေအဲ့ဒါထိမ့်ချုပ်လို့မရဘူး ဒီနေ့မှာဘုန်းကြီးတို့ဒကာကြီးတို့ဓမ္မကြီးတို့သင်္တန်းသင်္တန်းထိတ်ချုပ်လုပ်ကြည့်မရဘူးဒီဝင်လေထွက်လေပဲမှတ်မှဖောင်းပေမဲ့မှတ်မှဝါရဒမှဘယ်အမှတ်မှခါရင်အတွေးတွေလွတ်ထားတယ်တွေးစလောက်တွေးစမ်းမနဲ့မိုးလေးနဲ့နေဝင်မိုးချုပ်ပြီးအဲ့ဒီကြောင်တွေးတာတခါတညာလုံးတွေးတာရှိသေးတယ်အခုမှအာယုံတစ်ခုတည်းထားလို့တော့ဘယ်လိုမှကိုမရတော့ပါဗျာဟုတ်ပါတချို့ကဟိုတွေးစိတ်တွေမပေါ်ဘူးဆိုတော့တယ်ဟုတ်ပါလား စမှခါကျတွေးမှန်းကိုမသိတာသူကတွေးမှန်းမသိဘူးတွေးစိတ်တွေပေါ်လာမပေါ်ဘူးဆိုတော့ဖြစ်စရာအကျိုးကိုယ့်ကိုတွေးမှန်းမသိကြတာနော်ဒီတော့ဒီအတွေးစိတ်တွေကဘာတွေကြောင့်ပေါ်လဲကြည်လိုက်မနောမနောဓာတာဆိုမနောဘဝင်အကြည်တလေးကိုပြောတယ်ဘဝင်စိတ်နော်အဲ့ဒီကြံတွေးစရာအာယုစိတ်ဖြင့်သိရတယ်ပေါ့ကြံတွေးစရာအာယုနဲ့မနောဘဝင်ကြီးမနောဒီမှာတော့တိကျပြောရင်နော်မနောဟရိယ နော်ဓမ္မထေရီမနတိလေးလီဓမ္မမနာဖို့ဆိုဒီလိုပြောတယ်မနောဘဝင်စိတ်ပါ ဖြစ်ရမယ်ဟရိယဝုထု နော်ဟိုတလောကပြောခဲ့တယ်ဒီဟရိယဝုထုဒီဟရိယဝုထုပေါ်မှာမိတည်တယ်နှလုံးသားပေါ်ဟရိယဝုထုကနှလုံးသားပေါ်မှာမိတယ်လက်တစ်ဖက်လောက်ရှိတဲ့သွေးအဲ့ဒီသွေးဟရိယဝုထုကလည်းရှိရမယ်မနောဘဝင်ကြည်တကလည်းရှိရမယ်ကြံတွေးเสียသဘောကလည်းရှိရမယ်ဒါပေါင်းစုံအောင် ဆင်ញင်နှလုံးသွင်းမှုကလည်းရှိရမယ်အဲ့ဒီကြာမှဒီကြံတွေးစိတ်ကဖြစ်တယ်ဒီထဲမှာအချင်းချုပ်ပြောရင်တော့ဘဝင်မနောจิตနဲ့ကြံတွေးစရာပါပဲဖရာဟောတာလို့မူရင်အကြောင်းက ကြံနာမှထားမယ်ဟရိယဝုထု နော်လက်တစ်ဖက်လောက်ဒီဒီဘယ်ဘက်မှာရှိတယ်ဒီနိုင်ငံသစ္စာပြင်းဒီဘက်နှလုံးသားနှလုံးသားပေါ်မှာတီးနေလဲလက်တစ်ဖက်လောက်ရှိတယ်သွေးပေါ်မှာမိတိဖြစ်တယ်ဒါလေးမှတ်ထားပြီးတော့ မနောဘဝင်ကြီးတာလည်းရှိရမယ်ဟရိယဝတ္ထုယုတ်လည်းရှိရမယ်ဓမ္မယုတ်ဆိုတဲ့ကြံတွေးစရာလည်းရှိရမယ်ပြီးတော့မနတိကာရဆင်ញံနှလုံးသွင်းမှုဟာရှိရမယ်အဲ့ဒီအကြောင်းလေးမျိုးကြောင့်ကြံသည်စေကုစိတ်အတွေးစိတ်ကဖြစ်တယ်ဒါလေးမှတ်ထားမယ်ပေါ့နော်ဒါကဘုန်းကြီးတို့အခုမှတ်နေကြဟာမျိုးကိုအဓိကထားပြောနေတာနော်အခုကမြင်နေမြင်နေကြားရကြားရဒါမျိုးမှတ်နေဒါမှရှင်းလင်းလို့ပြောတာ ဒါကိုလည်းသိထားမယ်ဒီမြင်သိစိတ်ရဖြစ်ကြောင်းတရားဟိုအကြောင်းနေကြောင်းမဒီအကျိုးကဖြစ်လာဒါပရိစ္ဆသမုပ္ပါပဲအကြောင်းကျိုးခုနပြောတဲ့ပရိစ္ဆသမုပ္ပါဆိုတာကအကြောင်းတရားမြည်ဖြစ်တဲ့အကျိုးတရားအကျိုးတရားကိုဖြစ်ပေါ်စေတတ်တဲ့အကြောင်းတရားဒီမြင်သိစိတ်ဆိုတဲ့အကျိုးတရားဖြစ်ပေါ်ဘာလို့လဲမျက်စိအဆင်းဒါမျိုးတွေပေါ့အလင်းရောင်အလောကနောက်ပြီးတော့ဆင်ញံနှလုံးသွင်းမှုဒါတွေ ပါမမြင်မှာပေါ့ဒါတွေဒါတွေမရှိဘယ်မြင်မလဲဒါကိုပြောတာပါဒါကဒီဓာရ6ပါအာယုံ6ပါဝိညာဉ်6ပါဒါလေးတွေမှတ်ထားမယ်နော်ခွန်ကြီးတို့တရားရှုမှတ်တဲ့ပုဂ္ဂိုလ်ဒါကတော့အများအားသိထားမယ်ဓာရ6ပါဆိုတာဘာလဲဆိုမျက်စိနားနှာခေါင်းရှားကိုယ်ဘဝင်စိတ်လို့မှတ်မယ်နော် စိတ်တာမှမဟုတ်ဘဝင်စိတ်အာယုံ6ပါးကိုပြောမယ်စိတ်ရဆိုကြည့်ကိုယ့်ကိုလေ့ကျင့်ရတော့ အစဉ်အတန်အနံရတာအတွေ့အထိကြံတွေးစရာအပွင့်တဒီအာယုန်နဲ့ဓာရ6ပါးဒီဘေးကကိုယ်ခန္ဓာကိုယ်မှာရှိတာအခန္ဓာပေါ့ဘေးကနေအာယုန်6ပါးလာတိုက်လိုက်တယ်တိုက်တော့ဒီနှစ်ခုပေါင်းဆိုတော့ပွင့်ထွက်သွားတော့အပွင့်တလို့သုံးတယ်အဲ့ဒီအပွင့်တ6ပါးဝိညာဉ်6ပါးပါလဲဆိုမြင်သိစိတ်ကြားသိစိတ်အနံ့သိစိတ်စားသိစိတ်တွေးထိသိစိတ် ကြံစီစိတ်ကူးစိတ်အလုံး6မျိုးပေါ့ဒါဆက်ပြောမယ်နော် သူ့ရဲ့အကြောင်းအကျိုးဆက်ဆက်ဖြစ်ပုံကတကယ်တော့ကြာနည်းနည်းလေးပါဒီဒီဓာရနဲ့အာယုံပေါင်းစုံပြီးကြောင်းဝိညာဉ်ဖြစ်တယ်ဒီသုံးပါးပေါင်းစုံတဲ့ချိန်နော်ပေါင်းစုံတဲ့ချိန်မှာတော့ကတန်ဖတ်တာဖတ်တာဖြစ်တယ်ကိုပြောတယ်စကုကြောင့်စကုကြောင့်ပြုပြီးဖြစ်တဲ့အတွက်စကုတံဖတ်တာဖတ်တာဆိုစေတသိက်အတွေ့အထိကိုပြောတာနော်ဘုန်းကြီးတို့ဒီရုပ်အတွေ့အထိမျိုးပြောတာမဟုတ်ဘူး စေတသိက်တွေ့တယ်စေတသိက်တွေ့တယ်မျိုးဆိုနည်းနည်းနားလည်အောင်ပြောရရင်ဟိုအာယုန်တခုကြည့်ပြီးစေရုပ်ရှင်ဇာကားတွေကြည့်တယ်ပေါ့ငိုစရာဝမ်းနေစရာသွားကြည့်လိုက်ဝမ်းနေတဲ့စိတ်တွေပေါ်လာအာယုန်ခံစားဖတ်တာကဒီဝမ်းနေစရာအာယုန်ကိုတွေ့ထိပေးလိုက်ဝမ်းသာစရာအာယုန်လေးတွေ့တာဝမ်းသာနေတာသူတို့ကြည့်ပြီးတော့ဒါမျိုးပြောတာစိတ်ထဲမှာဖြစ်တာအဲ့ဒါကိုပြောတယ်နော်နောက်တစ်ခုဟိုဘုန်းကြီးတို့ဘာတွေတွေ့ရလဲသူများတံပြာသီးစားနေဘေးကနေကွယ်ချင်းနေတာမျိုး ဒီနေ့တော့ကလေးတယောက်တမယာတိကိုသူကမချင်ဘူးဗျာတမယာတိကိုဖြည်းဖြည်းချင်းစားတော့နေတွေ့အဲ့လိုလူမျိုးလည်းရှိသေးတယ်ကလေးလေးတွေ့ဘူးတဲ့ငငယ်တို့ကညီမလေးတယောက်ကြောင်းလာဟိုဖိုးဖွားတွေကဒီမိမလေးတယောက်ခေါ်လာတယ်တယောက်ကရတမယာတိကြိုက်တယ်တယောက်ကမကြိုက်ဘူးတယောက်ကတမယာတိပါဇက်တူပြုံးနေတယောက်ကကြောင်မမတို့သေးမျက်နှာကိုရှုံနေဒီဖတ်တာသဘောမျိုးပြောချင်တာမသူမစားသေးဘူးဘေးကတံမြာတိမြင်တာနဲ့ ဒီလိုပါပဲတချို့ပုံကိုကြတော့ငရုတ်သီးမြင်တာနဲ့ချွေးထွက်တဲ့ပုံကိုလည်းတွေ့ဘူးတယ်ငရုတ်သီးမစားရသေးဘူးနော်သူများစားတာများသူခေါ်ချွေးပြန်ပြီအဲ့လိုမျိုးပုံကိုဒီလိုပုံကိုတွေလည်းရှိတယ်အဲ့ဒါကစေတသိက်အတွေ့အထိသဘောမျိုးဘုန်းကြီးပြောချင်တာအဲတော့ဒီမှာဘုရားကဒီသုံးမျိုးပေါင်းစကုမျက်စိရဲ့ဆင်းရဲ့ဒီနှစ်ခုကပေါင်းစုံလိုက်တော့မြင်သိစိတ်ဖြစ်တယ်တိဏ္ဏသင်္ကတိပတ်တော့ဒီသုံးမျိုးပေါင်းစုံတဲ့ခြင်းကိုဖတ်တာလို့ပြောတာ နော်စေတသိက်ဖတ်တာကနည်းနည်းလေးဟိုတမာရီအားမကောင်းရင်နည်းနည်းကြည့်ရခက်တယ်နော်ပြန်ပြောမယ်မျက်စိရဲ့အစင်းရဲ့မြင်သိစိတ်မျက်စိနဲ့အစင်းကအကြောင်းတိုက်ဆိုင်လို့ပေါင်းစုံတာဒီပြိုင်နဲ့မြင်သိစိတ်ကဖြစ်တယ်ဒီသုံးမျိုးဖြစ်တဲ့ချိန်လေးကိုဘာခေါ်လဲဖတ်တာမျက်စိကိုအကြောင်းပြုဖြစ်တဲ့အတွက်ဒါကိုစက္ခုတံဖတ်တာလို့ခေါ်တယ်ဒီလိုမှတ်တာအတန်ရဲ့နားရဲ့ဒီနှစ်ခုပေါင်းစုံကကြားသိစိတ်ဖြစ်တယ် ဒီသုံးမျိုးပေါင်းစုံပြီးတဲ့ချိန်ကိုတိဏ္ဏတကတိဖတ်သောသောတာတံဖတ်တာနော်အတန်ကိုအကြောင်းပြုပြီးအတွေ့အထိဖြစ်တာဟောဒီတန်လေးကကောင်းလိုက်တာဒါမျိုးပေါ့ဒီတန်လေးကမကောင်းဘူးဖတ်တာကဒီအာယုံကိုတွေ့ထိပေးလိုက်တာကောင်းတဲ့အာယုံဆိုကောင်းတဲ့အာယုံတွေ့ထိပေးမကောင်းတဲ့အာယုံဆိုမကောင်းတဲ့အာယုံတွေ့ထိပေးလိုက်တာကောင်းတဲ့အာယုံဆိုကောင်းတဲ့ຢာသာလေးပေါ်လာမယ်တော့ဝေဒနာလာတယ်ပေါ့မကောင်းတဲ့အာယုံမကောင်းတဲ့အာယုံ အရသာပေါ်လာမယ်မကောင်းတာလေးပေါ့အဲ့လိုမျိုးမှတ်တာပြီးတော့ဒီဓာရနဲ့အာယဝิญဉ်ဒီသုံးမျိုးပေါင်းစုံပြီးတဲ့အချိန်ဟာဘတ်တာဖြစ်တယ်လို့မှတ်ထားမယ်စကုအကြောင်းပြုပြီးဖြစ်စကုတံဘတ်တာနော်နာကိုအကြောင်းပြုပြီးဖြစ်ရင်သောတာတံဘတ်တာနာနဲ့ဟိုလားဘုန်းကြီးတို့နိုင်ငံမှာကရဏကြဝါတဲ့သောတာရှင်များရှင်သောတာရှင်များရှင်နာသောတာလို့ခေါ်တယ်နောက်တစ်ခုသွားဦးမယ်နှာခေါင်းရဲ့အနံ့ရဲ့ဒီနှစ်ခုပေါင်းစုံလာတဲ့အခါမှာ အနတ္တိစိတ်လေးဖြစ်လာတယ်အဲ့ဒီသုံးမျိုးပေါင်းစုံတဲ့ချင်းဘုရားဗာမင်းနဲ့တိဏ္ဍတက္ကတိဖတ်တော့အနတ်ရဲ့နှာခေါင်းရဲ့ပေါင်းလိုက်တော့အနတ္တိစိတ်ဖြစ်လာဒီသုံးမျိုးပေါင်းစုံဖြစ်ပေါ်လာတဲ့ချင်းကအနတ်ကြောင့်ဖြစ်ပေါ်လာတဲ့အထွေထိဒါကြောင့်မို့ဂာဏတံဖတ်တာလို့ခေါ်ပါတယ်နောက်တစ်ခုသွားပါဦးမယ်ကိုယ်မှာရှားကြည့်ရုပ်လေးရလည်းကောင်းတယ်စားစရာလေးကို စားလိုက်တယ်စားတွေကစားသိစိတ်တွေဖြစ်လာ ဒီသုံးမျိုးပေါင်းစုံတဲ့ချိန်မှာဇေဝတံပတ္တရှားကိုအကြောင်းပြုပြီးဖြစ်တဲ့အတွက်ဇေဝတံပတ္တဒီကဓာရနဲ့ကပ်မှမယ်နော်ဒီပတ္တ6ပါးကြတော့ဓာရကိုကြည့်ပြီးတော့သကုသကုတံပတ္တသောတာဓာရသောတာတံပတ္တခန္ဓာဓာရခန္ဓာတံပတ္တဇေဝဓာရဇေဝတံပတ္တကာယဓာရကာယတံပတ္တမနောဓာရမနောတံပတ္တအဲ့လိုတွဲမှလည်းပိုးလွယ် ကိုယ်ကြည်ယုံလေးနဲ့အတွေ့အထိဆိုတော့ဖုဒ္ဓဘာယုံလေးပေါင်းစုံတွေ့ထိမိတဲ့အခါတွေ့ထိသိစိတ်လေးဖြစ်တာပေါ့အဲ့ဒီသုံးမျိုးပေါင်းစုံမိတဲ့ချိန်ကိုဗုဒ္ဓဒိဏသင်္ကတိဖတ်တော်ကာယတံဖတ်တာဖြစ်တယ်ကိုယ်ကြည်ယုံကိုအကြောင်းပြုဖြစ်တဲ့အတွက်ကာယတံဖတ်တာလို့ခေါ်တယ်ဆိုဒီလိုမိတ်သွားဒီဟာလဲရှုလို့ရတယ်နော်ဖတ်တာရဏ6ပါးဆိုဘုန်းကြီးတို့ဒီနေ့ပြောခဲ့ပါနော်မနောဘဝင်ကြည် ယုံမနောဘဝင်ကြီးစိတ်လေးနဲ့ကြံတွေးစရာအာယုံတွေပေါင်းစုံတဲ့စိတ်မိတဲ့အခါကြံသည်စိတ်ကူးစိတ်အတွေးစိတ်တွေဖြစ်တယ်ဒါဒီအတွေးစိတ်တွေကမနောဒွါရမှာအကျံအကြောင်းပြုပြီးဖြစ်တဲ့အတွက်မနောတံဖတ်တာလို့ခေါ်တယ်။ခွန်ကြီးတို့ကိန္တုကောကောပမတုတ်ဆိုပြီးတော့ဒီကျင့်စဉ်၄ပါးနဲ့ပတ်သက်ဘုန်းကြီးဒီတုတ်လေးထုတ်ပြောခဲ့ပါတယ်။အဲဒီမှာရဟန္တာရှင်မြတ်ကြီးတို့ကဗာမိတ်လဲဆိုတော့ဟုတ်လား ဘာမှတရားမရသေးတဲ့ပုဂ္ဂိုလ်တစ်ပါးသွားပြီးလျှောက်ထားလေအရှင်ဘုရားဗာတရားတွေနဲ့ကျင့်ကြအထုတ်လို့တရားတို့တရားများရခဲ့ပါငါတို့ဖတ်တာရင်6မျိုးကျင့်ကြအထုတ်လို့ရခဲ့တယ်ဒါပြောတာပဲကဲအခုသိသွားပြီနော်တော်ရည်လုံးကဖတ်တာရင်ဆိုဘာမှကိုမသိဘူးနားထောင်လေရတာရှိတယ်အဲ့လိုမျိုးတွေအများကြီးပဲအင်းဖတ်တာဖတ်တာပြီးတော့ကိုကြီးခုနပြန်ဖွင့်လေဖတ်တာပြီးတော့နောက်သွားမယ်နော်ဖတ်တာ6မျိုးအိမ်မှာ6 6 6လေးတွေ24ရှိသွားပြီနော်ဓာရ6ပါအာယုံ6ပါဝိညာဉ်6ပါကြည်ပရိစ္ဆေသမုပ္ပါအများကြီးဟောမတာဘူးမှာ6မျိုးပဲဟောသွားတယ်နော်ပြီးတော့ဖတ်တာ6ပါကိုဖတ်တာ6ပါဒီပြီးသွားပြီဒီအစင်းနဲ့ဓာရနဲ့အောင်တိုက်ဆိုင်တာကဝိညာဉ်စိတ်တွေဖြစ်တယ်ဒီသုံးမျိုးပေါင်းစုံလာခြင်းကြောင့်စကုတမတမျက်စိအတွေ့အထိတွေဖြစ်တယ်ဒီမျက်စိမှာအတွေ့အထိတွေကကောင်းတဲ့အတွေ့အထိတာရှိတယ်ကောင်းတဲ့အာယုံလေး တွေးထိပေးလိုက်တာကြမကောင်းတဲ့အာရုံတွေထိပေးလိုက်တာရှိတယ်။ကောင်းတဲ့အာရုံမြင်အောင်လုပ်ပေးလိုက်တယ်မကောင်းတဲ့အာရုံတင်ပေးလိုက်တာကိုတွေးထိအောင်တွေးထိမှုဖြစ်အောင်ကောင်းတဲ့အာရုံလေးကိုတင်ပေးလိုက်တဲ့ကကြည့်ရတော့ကောင်းလိုက်တာဒီအစင်းလေးဒီအတန်လေးစိုက်တော့ပေါ့ဒါမျိုးဖြစ်လာ။အဲဒါစကုမျက်စိကိုအကြောင်းပြုပြီးဝေဒနာသုံးမျိုးဖြစ်တယ်။ကောင်းတဲ့အာရုံလေးတွေးထိပြီးဒုက္ခဝေဒနာဖြစ်မယ်။မကောင်းတဲ့အာရုံလေးတွေးထိပြီးဒုက္ခဝေဒနာဖြစ်မယ်။ကောင်းတာလည်းမဟုတ်ဆိုးတာလည်းတာမဝေဒနာတွေးထိပြီးဥပ္ပခဝေဒနာဖြစ် ဒီတုတ်မှာတော့ဝေဒနာတာမမယ်ဟောတယ်တချို့တုတ်ကြတော့အဲ့မှာဝေဒနာ၃မျိုး၃မျိုးထပ်ခွဲပြန်တယ်တတုတ်နဲ့တတုတ်မတူဘူးနော်ဒီမှာကြဝေဒနာ6မျိုးပဲသူကပြောချင်တာဟုတ်အခုလို့ဆိုရင်တော့၃မျိုး၃မျိုးပြောဝေဒနာ6 3 18ဖြစ်သွားနော်အများကြီးဖြစ်သွားဒါကြောင့်မို့ဒီနေရာမှာဗုဒ္ဓက66လေး36ပဲဟောတာနော်ဒီနေရာမှာဒီဒီနေရာမှာဝေဒနာတွေဘုရားကျင်6ပါးပဲတာမန်ပဲပြောတာ ဒီတာမန်ကဒုက္ခဝိနာဖြစ်ခြင်းဖြစ်မယ်ဒုက္ခဝိနာဖြစ်ခြင်းဖြစ်မယ်ဥပ္ပဥပိ္ပခဝိနာဖြစ်မယ်ခုနလိုမှတ်တာနော်ဒီစကုတံဖတ်တာလေးကတွေးထိတယ်စေတသိက်တွေးထိကောင်းတဲ့အာယုန်လေးတွေးထိပြင်ဒုက္ခဝိနာဖြစ်မယ်မကောင်းတဲ့အာယုန်လေးတွေးထိပြင်ဘာဖြစ်ဒုက္ခဝိနာဖြစ်မယ်ကောင်းတာလည်းမဟုတ်ဆိုးတာလည်းမဟုတ်ဘူးတာမန်အာယုန်ကိုတွေးထိပြင်ဥပိ္ပခဝိနာဖြစ်တယ်ဒီလိုမှတ်တာဒီမှာဝေဒနာ၃မျိုးလောက်ကကိုယ့်ကိုရေးထားလို့ရပါတယ်စကုတံဖတ်တာကဝေဒနာမှတ်စုတယ်မှာဒုက္ခဒုက္ခ ဥပေက္ခဒီမျိုးသုံးမျိုးမှတ်တာသောတာသွားသောတာသွားလိုက်အတန်တခုကြားလာပြီဆိုဒီဖတ်တာစေတသိက်လေးကတွေ့ထိပေးတယ်ကောင်းတဲ့တန်လေးတွေ့ထိပေးဒုက္ခဝင်တာကောင်းတာလေးခံတာဒီတန်လေးကကောင်းလိုက်တာမကောင်းတဲ့အာယုံတွေတွေ့ထိပေးလိုက်မကောင်းတဲ့ခံစားမှုတွေဖြစ်ရဒုက္ခဝင်တာဖြစ်တယ်ပေါ့ကောင်းတာလည်းမဟုတ်ဆိုးတာလည်းမဟုတ်ဒီတာတာမအနေနဲ့တွေ့ထိပေးလိုက်ရင်ဒါဥပ္ပခဝင်တာဖြစ်တယ် ဒီလိုလည်းမှတ်ထားအနံ့မှာလည်းဒီတိုင်းပေါ့ဗျာနာမည်ကောင်းတဲ့အနံ့ရှိတဲ့ဆိုးတဲ့အနံ့နဲ့ဒီဖက်သားကောင်းတဲ့အာယုကောင်းတဲ့အနံ့လေးကိုတွေးထိပ်ပေးလိုက်ဒုက္ခဝေဒနာမကောင်းတဲ့အနံ့တွေတွေးပြီးဟောဒီနာလိုက်တာဆိုင်တာတရားထုတ်နေတဲ့ကာလတော်တော်တတိထားတယ်နော်ဒီအာနာပါနာမှတ်တဲ့ပုဂ္ဂိုလ်များဒီအနတ်နဲ့ပတ်သက်ကိုယ်ကြောင့်မို့သူများအနတ်တမဖြစ်အောင်တော်တတိထားခန္ဓာကိုယ်တွေတကြောင်ရေချိုးတန့်ရှင်းလောက်တာတော့အာနာပါနာရှုတဲ့ပုဂ္ဂိုလ် အနာဘာနာယူတဲ့ပေါ်ဘေးပုဂ္ဂိုလ်ကအနတ်သက်တွေမကောင်းဘူးဆိုအာတစ်သက်လုံးတစ်ချိန်လုံးလုံးဒုက္ခရောက်တော့တာကိုကလည်းသူ့နဲ့ပတ်သက်ရအကုသို့ပွားတာနော်ဒီနာတဲ့ဒီကောင်မမသေးခင်ကပုတ်နေပြီတခါမတော်တဆလေများနေပြီဒုက္ခရောက်တော့ဒီကောင်မသေးခင်ကပုတ်အကုသို့တွေတော်တော်ဖြစ်တာဒီကိစ္စအဲကြောင့်ဘုန်းကြီးကအဲ့ဒါတွေကိုသတိထားခိုင်းတယ်ရမကောင်းတဲ့နံတွေးထိပေးလို့ချင်းနောက်ကဒုက္ခဝင်လာတယ်ပေါ့ဗျာ။ ကောင်းတဲ့နံလေးတကရေနဘေးကရေမွေးတွေကောင်းကောင်းဖြန်းလာရာဒီနံကိုตาရိုက်ဘာရေမွေးလဲဘယ်ဘယ်ဝယ်ရလဲဘယ်ဘာပြစ်တာတကအဲ့လိုတွေရှုပ်ပြန်အဲ့ဒီခါကျဒုက္ခဝေဒနာဖြစ်တယ်တချို့ကြတာမကောင်းတာလည်းမဟုတ်ဆိုးတာလည်းမဟုတ်ဆိုပြီးတော့ဥပေက္ခဝေဒနာဖြစ်တယ်ဒီလိုမှတ်ထားမယ်ပြီးတော့ခါကျတော့စာသိစိတ်သွားမယ်ရှားကိုမှရှားကြည့်တာလေးလည်းကောင်းမယ်စားစရာလည်းရှိမယ်ဒီနှစ်ခုစားတော့လဲစားတော့တော့စားသိစိတ်လေးဖြစ်တယ် ဒီသုံးမျိုးပေါင်းလာတဲ့ကဖတ်တစေတသိက်အတွေ့အထိဖြစ်တယ်ဒီစေတသိက်ဖတ်တလေးကနေပြီးတော့ဒီစားစရာလေးပေါ်မှာကောင်းတဲ့အာယုံလေးပေါ်တွေ့ထိပြီးနောက်ကဒုက္ခဟောဒီစားစရာလေးကကောင်းလိုက်တာမကောင်းတဲ့အာယုံလေးတွေ့ထိပြီးတယ်ဟောဒီစားစရာမကောင်းဘူးမြေဥတိဆိုစက်တယ်အစာယူပေါ့ဒါများသေးဆိုချင်းတဲ့တရားမျိုးတွေတချို့ကြတော့ကောင်းတာလည်းမဟုတ်ဆိုးတာလည်းမဟုတ်ဒီလိုတွေ့ထိပြီးရင် ဒီမှာလဲသူကတော့အကုန်လုံးဒီဓွာရ6ပါးအမိပြုဖြစ်တဲ့ဝေဒနာတွေလည်းအဲ့တိုင်းသုံးတာနော်သကုတံဖတ်တာသကုတံဖတ်တာသာဝေဒနာသကုတံဖတ်တာကြောင့်ဖြစ်တဲ့ဝေဒနာသောတတံဖတ်တာကြောင့်ဖြစ်တဲ့ဝေဒနာဂာဏတံဖတ်တာကြောင့်ဖြစ်တဲ့ဝေဒနာဇိဝတံဖတ်တာကြောင့်ဓွာရနဲ့ပတ်သက်ပြီးသုံးထားတယ်ဒီလိုမှတ်တာဝေဒနာကြတော့အာယုန်နဲ့ပတ်သက်ပြီးသုံးပါကိုယ်အကြည့်ယုတ်လေးရလည်းကောင်းမယ်ဒီအတွေ့အထိ မှာပဲလာထိမယ်ဆိုရင်ဒွိဋ္ဌိစိတ်လေးဖြစ်ဒီသုံးမျိုးပေါင်းဆောင်ရင် ကြောင့်မို့ကာယတံဖတ်တာဖြစ်ပါတယ်ဒီကာယတံဖတ်တာစီစေတသိက်ဒွိဋ္ဌိလေးကကောင်းတဲ့အာယုံဒွိဋ္ဌိပြီးရင်ဒုက္ခဝင်တာမကောင်းတဲ့အာယုံဒွိဋ္ဌိပြီးဒုက္ခဝင်တာဥပ္ပခာကောင်းတာလည်းမဟုတ်ဆိုးတာလည်းဒီတာမဝင်တာတွေ့ပြီးဥပ္ပခာဝင်တာဒါကိုကာယတံဖတ်တာဝေဒနာဒီလိုမှတ်ထားမယ်ပြီးတကနောက်ဆုံးတစ်ခုကိုယ်ထဲမှာမနောဘဝင် အကြည်တလည်းရှိမယ်ကြံတွေးကြအောင်ဒီတစ်ခုပေါင်းဆိုရင်မနောဘဝင်ကြည်တနဲ့ကြံတွေးကြပေါင်းဆိုပြီးကြောင့်ကြံတွေးသိစိတ်တွေဖြစ်လာအတွေးစိတ်တွေဖြစ်လာဒီအတွေးစိတ်ဒီသုံးမျိုးပေါင်းဆိုရင်မနောတံဖတ်တစိတ်ထဲမှာအတွေ့အထိဖြစ်မယ်ဒီမနောတံဖတ်တာနေကောင်းတဲ့အာယုံတွေ့ထိပြီးဒုက္ခမကောင်းတဲ့အာယုံပြီးတွေ့ထိပြီးဒုက္ခကောင်းဆိုနှမျိုးရဲ့ဈာအလယ်လာတော့တွေ့ထိပြီးရင်ဥပေက္ခဝိနာ ပြီးတော့ဝေဒနာ6ပါးစကုတံဖတ်တကဝေဒနာသောတတံဖတ်တကဝေဒနာကာဏတံဖတ်တကဝေဒနာစေဝတံဖတ်တကဝေဒနာကာယတံဖတ်တကဝေဒနာမနောတံဖတ်တကဝေဒနာဒီလိုမှတ်ထားဒီကဒီဝေဒနာကိုဘုန်းကြီးတို့ကဒီချိန်မှာမှတ်တယ်နော်ဒုက္ခဝေဒနာရှိနေဆိုလည်းမှတ်မယ်သို့မဟုတ်ဥပ္ပခါပြုထားမယ်ဒုက္ခဝေဒနာဆိုလည်းမှတ်တယ်ဥပ္ပခါဝေဒနာမှတ်မယ် မျက်စိမှာပဲပေါ့မျက်စိကြောင့်ဖြစ်တဲ့ဝိညာဉ်ဖြစ်ဖြစ်နားကြောင့်ဖြစ်တဲ့ဝိညာဉ်ဖြစ်ဖြစ်နှာခေါင်းကြောင့်အနံ့ကြောင့်ဖြစ်တဲ့ဝိညာဉ်ပဲဖြစ်ဖြစ်စားကြကြောင့်ဖြစ်တဲ့ဝိညာဉ်ကိုယ်ကြောင့်ဖြစ်တဲ့ဝိညာဉ်စိတ်အတွေးထဲမှာဖြစ်တဲ့ဝိညာဉ်ဒီပေါ်တဲ့ဝိညာဉ်မမှတ်လို့ရှိရင်နောက်ကတဏှာလာတယ်မှတ်တာမှာနော်မမှတ်တာရင်ဒုက္ခဝင်ပဲအရှင်ပြအဲ့ဒီလိုဆိုရင်ဒုက္ခဝင်တာဘယ်နှလုံးတဏှာဖြစ်မလဲဆိုဒီလိုမေးစရာအဲဘုန်းကြီးတို့ဝိညာဉ်နုပ္ပတ္တညာထပ်ပြောပါဦးခုလည်းပြောပါမယ်တာမန်နေနဲ့ ဒုက္ခဝနာပေါ်လာမမှတ်တိုင်းဒါကိုပျောက်ချင်တဲ့စိတ်နဲ့မှတ်တာအာဒုက္ခဝနာဘယ်တော့မှလွတ်ပါမလဲဒါလောဘပျောက်ချင်တဲ့စိတ်နဲ့မှဒီတဲ့ဒါလေးအာယုံလည်းမျောနေတတ်တယ်ဒါလေးကိုပျောက်ဖို့လည်းမျောနေတတ်တယ်အဲ့ဒါတဏှာပဲနော်ဒုက္ခဝနာမှတ်နေရင်လည်းမမှတ်တိုင်းတဏှာဖြစ်တယ်ဒုက္ခဝနာလည်းမမှတ်လို့ရင်တဏှာဖြစ်တယ်နော်များသောအားဖြင့်ဘုန်းကြီးတို့ဒီဒီဒုက္ခဝနာကြောသွားလို့ဒုက္ခဝေနာဥရဗျာညာဘိုင်းဒီမှာရောက်လာရင်ဟောဒါလေးပဲตายရနဲ့တက်သိမ့်သိမ့်တက်ချင်းချင်းနဲ့ ဒါကြောင့်ဗန္ဓိရာမဆရာတော်ကြီးတို့ဒီနေရာမှာသိမ့်ကောင်းတို့ညိမ့်ကောင်းတို့ဒါဥမာပေးမကြော်ခြင်းဘူးဒါလေးကိုညိမ့်တော့ဈဉ်ညာလျှောက်တော့လည်းကောင်းမှတ်လို့လည်းကောင်းသူအဲ့လိုမျိုးဖြစ်နေတာအဲ့ဒါယူပဒနာဒီအဲ့ဒါကိုဒီဒီယူပဒနာလို့ခေါ်ပါတယ်သူကတော့အာယုံကို အမိပြီးပြီဖြစ်တယ်ဆိုပြီးတဏှာကြတော့ဘေးအာယုံကို ကြည်ပြီးဖြစ်တာလို့သုံးတယ်အစင်းအာယုံတကူအမိပြုတ်ပြီးတော့ဒီခံစားတဲ့အာယုံ တွေ့ထိဘေးကအာယုံကိုမိပြီးဖြစ်တဲ့အတွက်သူကတော့ရူပတဏလို့ဒီလိုသုံးတယ်တဏမှာအစိမ့်ပါယုံကိုဖြစ်တဲ့တဏရှိတယ်ဒီမှာတော့အာယုံတကူမြင်လိုက်တယ်ဒီမှာကစက္ခုနဲ့သောတာပေါ့ဒီဆင်းနဲ့ဒီဆင်းကိုမြင်ပြီးတော့မှဒီမြင်သိစိတ်ဖြစ်တယ်အတွေ့အထိဖြစ်တယ်ဝေဒနာဖြစ်တယ်ဒီဝေဒနာခံစားတဲ့အခါမှာမှတ်မှတ်နေဒီဆင်းရဲပါမှာတဏှတမှုတဏှဖြစ်တယ်လို့ဒီလိုပြောတယ်ဒုက္ခဝေဒနာဒီ ခံစားမှုပေါ်မှာဒီအဆင်းယူပါပုံမှာမကောင်းတဲ့ခံစားမှုကလည်းမမှတ်နိုင်လည်းပဲတဏှာဖြစ်တဲ့ဒါကြီးကိုဘယ်တော့ပြောင်းရင်ကောင်းမလဲဘယ်တော့မှမတွေ့ရင်ကောင်းမလဲဆိုတာမျိုးတွေပေါ့အဲကြောင့်မို့အဲ့ဒါကြတော့အာယု6ပါးနဲ့တွဲမှာမယ်တဏှာ6ပါးရူပတဏှာအဆင်းယူပါယုံကိုအကြောင်းပြုဖြစ်မယ်တတတဏအတန်ယူပါယုံကိုအကြောင်းပြုပြန်ခန္ဓာတဏအနတ်အာယုံအကြောင်းပြုဖြစ်မယ်ရတတဏအရတာကိုစားစရာအကြောင်းပြုဖြစ်တဲ့တဏပေါ့ ဘုဒ္ဓဘာတဏအတွေ့အထိကအကြောင်းပြုပြီးဖြစ်မယ်ဓမ္မတဏနော်အဲ့ဒါကဒီဓမ္မရောအကြောင်းပြုဖြစ်တယ်အဲ့ဒီမှာကြည့်လိုက်ပေါ့နော်ဒီပရိစ္ဆသမုပ္ပါအကြောင်းကျိုးတရားတွေကြတော့ဘုန်းကြီးတို့ပရိစ္ဆသမုပ္ပါအကျယ်တော့မများဘူးမှတ်ရတာလည်းလွယ်ဒွါရ6ပါအာယုံ6ပါဝိညာဉ်6ပါဖတ်တာ6ပါဝေဒနာ6ပါတဏှာ6ပါဒါပဲဒါမကျင်းမကျင်းဒီလောက်လေးရှုမြင်တတ်ရင်ကိုလည်းကောင်းတယ် ဒါကတော့လက်တွေ့ဟိုပရိစ္ဆေသမုပ္ပါကြတော့ဟိုရှုမှတ်မှုကိုနားမလည်တော်တော်ခက်တယ်ဒီဒီဟာကပိုးလွယ်တယ်ရှုမှတ်တကယ်လက်တွေ့ပေါ်မှာဥပမာမြင်သိစိတ်ခုနရှောင်းပါလေးကွန်ပလိန်တက်တယ်လို့ဘုန်းကြီးတို့ကမှားတယ်လေမြင်တဲ့ခါလည်းမှားမယ်ကြားတဲ့ခါလည်းမှားမယ်စားတဲ့ခါလည်းမှားမယ်ထိတဲ့ခါလည်းကြံတွေးလည်းမှားမယ်ပြောဘယ်အာယုံပြုတ်မှတ်မလဲဒါတွေသိဖို့လိုတာပဲဘယ်လိုမှတ်မလဲဒါတွေသိဖို့လိုအဲ့လိုဒါလေးသိထားရင် ဒါပရိသတ်ကမကျင်းမကျင်းပဲသိသွားတယ်မှတ်လည်းမှတ်တတ်သွားမယ်နော်6နိုင်ထိုးသွားရင်ဒီနေ့ဟောပြောဆွဆုံးပါတဲ့တရားတော်များကိုကြားနာတဲ့အတိုင်းလိုက်နာကျင့်ကြအထောက်နိုင်ကြသဖြင့်မဲ့ညာပူညာနိဗ္ဗာန်ကိုရလွယ်ရောက်လွယ်နိုင်ကြတဲ့ပုဂ္ဂိုလ်များဖြစ်ကြပါစေ